1335ခုတဘူရွယ်လာယူနေဖြစ်တယ်တဘူရွယ်လာယူနေဆိုတော့မြတ်စွာဘုရားရမဇုံသာဝကတာဏိပါရသာဝကဒီဝေပြုပြီးတော့ဩဝါဒပါတိမောက်ကိုဟောကြားတဲ့နေအဲကြောင့်ဩဝါဒပါတိမောက်နေဆိုပြီးတော့ဒီလိုလည်းပဲနေလူနေများဖြစ်ဖြစ် အာနာတွေကျင်းပကြအခုဒီမှာတော့အရင်ကဟောလိုက်ကြကြည့်တဲ့သင်ကြနေတဲ့တရားဟောရမှာပဲဝါဇုဝတ်သတရားဝါရောစဉ်ဆိုပြီးတော့ဟောတာဝါရောစဉ်ကတဝါပိယရှိပါသေးတယ်ပါသာတယ်အာရဏတိယဝါရဲကြီးအဲဒီကဝါကျွလို့ သစ္စာဗျာဥရဝေလာတော်ကျွာဥလာတော်မှာရသေးညီနောင်သုံးဦးနဲ့တတိရသေးတွေကအလုံးပေါင်းတစ်ထောင်ဟောပြီးတော့အဲဒီပုဂ္ဂိုလ်တွေယဟန်ပြုအာရိဒသုတ်ကိုဟောတယ်အာရိဒသုတ်ဟောတဲ့အခါအဲဒီပုဂ္ဂိုလ်တွေအလုံးယဟနာဖြစ်ကြယဟနာတစ်ထောင်နဲ့ရောက်ပါဗျာသာဂိကျေမြို့ကျွာ

ကလာနေတော့ယူတာတော့မဟုတ်ပါဘူးရောက်တဲ့ခါကလာသွားပြီးတော့အလားပတ်တလားပါစကားပြောပြီးတော့ယူဆိုတာပါပဲအဲဒီခါမှာသက်သာပြဒါနဂရာကတိသင်နေဟောလို့သသိန်းတစ်ကောင်းတော့လူတို့ပြိဿတွေဟာတရားတို့ကိုရောက်ကြတယ်ဓမ္မစကုံဥရပါရီသောတာပန်ဖြစ်ကြတယ်အဲဒီကမှာ ပိဏိသာရမင်းကြီးလည်းသောတာပန်ဖြစ်တယ်မိဏိသာရမင်းကြီးမိစေဖြစ်တဲ့ဝိသာခဆိုတဲ့တေကြီးဝိသာခတဲ့တေကြီးဆိုတဲ့သူကြီးမဲ့သိကြည့်ရမယ်မဟုတ်သေးဘူးလူလည်းပဲသောတာသောတာပန်ဖြစ်တရားလူကြီးရနောက်သာသာလာကြတော့ဝိသာခတဲ့တေကြီးရတရားနာလိုက်တရားထုတ်လိုက်နဲ့နောက်အနာဂတ်ဖြစ်ပါတယ်မိမိသာရမင်းကြီးကမြတ်စွာဘုရား ဆုံးပင့်ပြီးတော့နောက်တစ်နေ့မှာဆုံးပင့်ပြီးတော့ကျွေးမင်္ဂလာတစ်ထောင်နဲ့တကွမြတ်စွာဘုရားရာဇဝမြို့မင်းအိမ်တော်နန်းတော်သွားရောက်ပြီးတော့ဆုံးဖုံးပေးအဲဒီခါကလာညာတော်များနဲ့တင့်လျော်ဝေလူတော်ဝိရတော်ကြီးကိုအကြောင်းအရာဖြစ်ဖြစ်လူရနဲ့မြတ်စွာဘုရားကလက်ခံတော်မူရဲ့ အဲဒီခါမှာမြဝေရမယ်ဆိုတာကလည်းသောသောကလည်းသိတာကမဟုတ်မြတ်စွာဘုရားကလည်းသင်ကြားတဲ့အခါမဟုတ်သေးလို့မညွှန်ကြောင်းမြမဝေဘူးတဲ့အမြဝေရခြင်းသာရုမောဒနာခေါ်ဝေရဒါရောက်ပြီးတော့နေတဲ့စိတ်ဓာတ်တွေရှိတယ်အဲဒီစိတ်ဓာတ်တွေကလည်းတော်များအတူပါရဲ့လို့ ဒီအတွက်တော့ဒီဒီရပြမလားညာနဲ့ထောင်လိုက်ရှိပြီးရှိတာနဲ့မြေကြီးတာဒီအနာမြတ်အဲ့ဒါတွေက62ကဘာတက်ကဘုရားမြတ်စွာဘုရားလက်ထက်ကသူမျိုးနိစ္စမိစ္ဆေသင်္ဃဖြစ်တဲ့ဒီပုဂ္ဂိုလ်တွေရဲ့မင်းသားရမင်းရဲ့သူမျိုးနိစ္စမိစ္ဆေသင်္ဃဖြစ်တဲ့62ကဘာတက်က သာတိဆိုတဲ့မြို့မှာဇယသေနဆိုတဲ့မင်းကြီးဒီနာအုပ်ချုပ်မင်းလို့ဒီရာကြီးကဒီမှာဒေဝီအဲဒီမင်းကြီးဇရာတော်မာတော်ကဥဒ္ဒဆိုတဲ့ဇရာအလောင်းအဲဇရာလောင်းတော့ဘောမြင်ပြီးတဲ့ဇရာလောင်းတော့ရှင်ကြတဲ့ခါကလာတော့ထွက်ပြီးတော့တရားကျင့်သုံးလို့ဇရာဖြစ် တရားသိပြီးတဲ့အခါကာလအဲ့ဒီခမည်းတော်ဇာတိနာမင်းကြီးကဟာတို့သားကဘုရားရှိတာပဲဒီကဘယ်မှမကြွရဘူးအမြဲတမ်းဒီကြည့်လေးပါးနဲ့ထောက်ပံ့လို့တာသူကပဲထောက်ပံ့လို့ရမယ်ဆိုပြီးမြတ်စွာဘုရားသူ့အိမ်မှာကြီးတဲ့သုံးကရတဲ့ပုဂ္ဂိုလ်တွေသုံးမကြည့်ရဘူးအဲ့ဒါသူအသက်ရှိတဲ့အတွင်းပေါ်တယ်နော်အသက်မရှိတဲ့ခါကာလကြတော့ ဒီလိုနေရာတွေကြွရတာရှိပါလေဦးမယ်အဲဒီအတွင်းမှာဥဒ္ဒမြတ်စွာဘုရားနဲ့အမိွယ်မိကိုဖြစ်တဲ့အမိွယ်မိတော်များဖြစ်တဲ့မင်းသားသုံးဦးကအကြံဖြစ်တယ်ဘုရားပွင့်တယ်ဆိုတာအာလုံသောတ္တဝါတို့အကျိုးမှာပွင့်တာပဲတို့ခမည်းတော်က သူတူတဲ့ကိုယ်တိုင်လုပ်ပြီးတော့ဘုရားကိုဆုံးကနေတယ်ဘယ်သူမှဝေယဝဇ္ဇမပြုရဘူးဆုံးကရအောင်မလူရရဘူးဘယ်နဲ့လုံးလဲလို့ကြံညာထုတ်ပြီးတော့သူတို့တိုင်းတော်ပြည်နာသကုံထားတဲ့အနေမှုဆင်တာပေါ့အဲဒီပြည်နာသကုံထားရဲဆိုတော့အဲဒီတော့မင်းကြီးက သားတော်တွေကိုသွားရောက်ပြီးတော့နှိမ်နှင်းကိုရသုတ်လိုက်သူတို့လူတွေဖြစ်နေတော့ဟိုမှာနှိမ်နှင်းတဲ့သုခနာပြီးတာတော့လို့လက်ကူနဲ့အောင်မြင်ပြီးသေးတာတော့အင်းတော်ကသူ့ကိုယ်ငါသားတော်မြတ်အလိုရှိတဲ့သူယူရမယ်ဆိုတော့ဘုရားမြတ်စွာဘုရားနောင်လာဖြစ်တဲ့ဘုရားမြတ်စွာဘုရားကိုလူကြီးကျူးစုတွေကသူ့ကိုယူပါတယ်ဆိုတော့ သူ့တော်ကြီးကလည်းဒီသူ့တော်ကမပေးနိုင်ဘူးအာမဟုတ်ဘူးလေသူ့ပေးပြီဆိုတာပေးတယ်ဆိုလို့ရှိရင်ပေးရပါပဲလေသူ့ပဲယူရတကယ်သူ့လိုကြည့်ဘူးလို့ဒါချင်းပိုင်းခြားလိုက်ဒီမှာဖြစ်မယ်ခொနည်းနည်းပြုစုဖို့အခொနည်းနည်းလည်းမရဘူးဆိုပြီးတော့တတိကြီးချော့ချော့ချော့ချော့ပြီးတော့လာတော့နောက်ဆုံး3လ3လကြာမှ3လတော့တည်းမကြဘူးမင်းတို့3လအတွင်းမှာ င်းတို့နောင်နာရောက်မြတ်စွာဘုရားကိုသူကြပြီတော့ဆိုပြီးတော့ညီတော်၃ယောက်ကိုဖွင့်ပြလိုက်မင်းကြီးကသူသားတော်၃ယောက်ဖွင့်ပြလိုက်အဲဒီမင်းသား၃ယောက်ကအချွေရံနဲ့အခုသူတောင်းဝင်တဲ့ပုဂ္ဂိုလ်တွေဆိုတာပါပဲဆိုအချွေရံနဲ့တစ်ထောင်နဲ့တကွ ။ဘာရင်ဆုံးသောဝေညာဝိုးပြီးတော့မြတ်စွာဘုရားအနိဗ္ဗာန်မှာပြည့်စုံကြ။သူလည်းအပါဖြစ်တဲ့နေပယ်မှာတောင်းကအုပ်ချုပ်ရတဲ့အကြီးကျယ်ပေါ်ဘာယုတ်တကကြီးတဲ့နေသားကြီးဖြစ်မှာပေါ့။အဲနေသားကြီးကိုကြောက်ကြပြီးတော့ဒီသုံးလအတွင်းမှာမြတ်စွာဘုရားဒီစီလေးပါးဖြင့်ပြည့်စုံအောင်ဒီမှာဖန်ပြီးပြီးတော့ တက်ကကြမယ်ဆိုတော့သူကလည်းဒီကြီးပြိဿတွေနဲ့အဲဒီမှာတက်ကကြအဲဒီမှာလည်းသူတောင်းဝင်တဲ့ပုဂ္ဂိုလ်တွေသိတဲ့တောင်းတွေကအများပါပါလိမ့်မယ်နောက်ပြီးတော့အဲဒီထဲမှာဘာနာဇုဘာနာဇုဖြစ်တဲ့ပုဂ္ဂိုလ်တူကတော့တရားတရားကောင်းတယ်သူအိမ်တို့ ဇနီးကလည်းပဲတရားတရားကောင်းတယ်သူတို့ကယူရတဲ့ကျေးဇူးကြအဲနောက်ခါကာလကျတော့ဒီမင်းသားသုံးကမာရလာကလေးဆိုလို့ရှိရင်ဥရုလာတော့မှနေတဲ့ရေသေးကြီးသုံးဆရာကြီးတွေပဲသူ့ဆရာနေတဲ့ကောင်ကရေသေးငယ်တကြီးတွေပဲသူစေတောင်းဝင်ရတဲ့ညာနာကြည့်ကြအဲဒီနေသာသေသာ နေခြင်းပဲခြင်းဖြစ်တဲ့တောင်းကဆွဲပြီးတော့ထားတဲ့ပုဂ္ဂိုလ်ကတော့သူကဗိမိတာရမင်းကြီးသူတောင်းဝင်တဲ့ပုဂ္ဂိုလ်တွေစိတ်သိန်းတောင်းသူကလည်းအဲ့ဒီခါတော့ကအဲဒီသူကြည့်ကြတယ်လို့ဆိုပါတယ်ဒါတရားကောင်းတဲ့မာနာဇောနဲ့သူဇနီးရတော့ဝိသကသေကြီးနဲ့ဓမ္မရိနာဝိသကသေကြီးတဲ့ပြောတော့ဓမ္မရိနာနောက်တော့သူကခံပြီး ညာမိတ်မှပြုပြီးညာနာဖြစ်သွားတယ်အဲဒီလိုပြုစုကြတဲ့ခါကလာနေပဲနေပဲကပုဂ္ဂိုလ်တွေကတချို့ကရာတရားမရှိကြဘူးပေါ့လေနဇာတရားဖွင့်လာတာဆိုတော့သူတို့လည်းယူကြီးအပြီးပြီးရှိရမှာပေါ့ခုကာလမှာဘုရားဘာသာယူဟုတ်တဲ့ပုဂ္ဂိုလ်တွေကဆိုရင်ဘုရားဘာသာယူရှိတဲ့ပုဂ္ဂိုလ်တွေလောက်တိုင်းနေတာဒီရှင်နာသိရှိမှာမဟုတ်ဘူး အဲမင်းအမိန်နဲ့လို့လို့တာသူကလိုက်နာပြီးတော့လောက်ရတာသိပါလည်းပါမဟုတ်ဘူးမလို့ရှင်ဘူးအဲဒီလိုလည်းရှိပါလိမ့်မယ်ကွာအဲဒီငယ်ကပုဂ္ဂိုလ်တွေကအဲဒါနဲ့ပြီးတော့သူတို့အမိန်ညာနဲ့ထက်ကဆင့်ဆိုပြီးတော့ခိုင်းတာပြီးပါလိမ့်မယ်ဒီနေ့မှတော့ကလည်းဒီလိုလေးရှိရရှိပါလိမ့်မယ်အဲဒါနဲ့သူတို့ကသာမြတ်စွာဘုရားနဲ့တကွာသံဃာတော်တွေကိုပြုစုတဲ့နေရာဌာနမှာ ပြစ်မှားကြတယ်နောက်ကျပေးကြတယ်သံဃာတော်ရဲ့လလဘတွေလည်းသံဃာတော်ရဲ့ကျိုးမှုပြုကျင်ထားတာတွေလည်းသူတို့သုံးကြကြတယ်။မာနိကပစ္စည်းတွေပေါ်တယ်ရေးကြည့်တယ်ကအမှန်အမှန်ရေးကြည့်မာနိကပစ္စည်းများဒီစိတ်ကပုံပြီးတာတွေသိရေးကြည့် ပုဂ္ဂိုလ်တူရဲ့ရှိဆိုတော့ပုဂ္ဂိုလ်တူပြောလိုက်တယ်သဘောတူပြီးတာပဲသဘောမတူတဲ့ပုဂ္ဂိုလ်တူကြီးရှိဆိုသိပြီးတော့ယဉ်ကြည်သံဃာကြည့်ဆိုတော့အနာယဉ်ကြည်တယ်ဆရာကြည့်ကြည့်တယ်သံဃာကြည့်ကြည့်တယ်ယဉ်ကြည်ရတယ်နာရီကြည့်တယ်ဆိုတော့ယူရရအဲ့တော့တို့ဒီလိုလည်းပဲသူညေယုံနေပါလိမ့်လားမိနေသူပြည့်လို့နောက်ပြပေးကြတယ် အဲညီနောင်သုံးဦးကလည်းညီနောင်သုံးဦးနဲ့တတိချွေရတစ်ထောင်ကအဲဒီကသူတွေပြေလုံးတဲ့ခါကလာနာကျင်တွေရောက်ကြအောင်တော်ဆိုတဲ့နေခြင်းနေသားပုဂ္ဂိုလ်ကြီးနဲ့အဲဝေယဝိသတွေဒီလိုမျိုး ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေလည်းပဲနတ်ပြည်ရောက်ကြတယ်အဲနတ်ပြည်ရောက်လိုက်လူပြည်ရောက်လိုက်အဲဒီအရဲသုံးစာမြော့နေတာသူဘောရမြတ်စွာဘုရားလည်းကြတော့ဒီနောက်၃ယောက်ကဥရဝေလကသဘာရိကသဘာဒီယကသဘာတို့ဖြစ်တယ်သူတို့ရဲ့ခြေရနေရတယ်အခုခြေရနေတဲ့ကောင်ဖြစ်လာတယ်ဖြစ်လာပြီးသူရောက်တဲ့ခါကလာကြတော့ ဘာဝေကဖြစ်ပြီးတော့ယသိကြည့်ကြယသိကြည့်ပြီးသူတို့နည်းနဲ့သူရှင်းကြတာမလို့အကျင်ကောင်းတော့အမှန်တော့မဟုတ်ပါဘူးသူရှင်းကြနေခြင်းနေသာဖြစ်တဲ့ပုဂ္ဂိုလ်ကြီးကဘောရမြတ်စွာဘုရားလက်ထမှာသူကဗိနိတာရမင်းကြီးဆိုတာဖြစ်လာတယ်ဘုရုံကရဝိဇ္ဇာကြီးပြည့်တဲ့ပုဂ္ဂိုလ်သူ့ချွေရနေတဲ့သိတဲ့တောင်းတော့ပုဂ္ဂိုလ်ဝိတာခတစ်ခေကြီး ဓမ္မရိညာဘုရုံးကရာဇာကောင်းတဲ့ကောင်းဆောင်ဇနီးမောင်နှံတို့ကလည်းပဲဝိသရာတစ်ခဲကြီးနဲ့ဓမ္မရိညာတော့ကျင့်လာကြတာကျန်တဲ့သာသနာတော်မကြီးညိုတဲ့ဆရာမှုဖြစ်သံဃာတော်တွေပြုစုလုပ်ကြရမှာမကြီးညိုပဲနဲ့ဒီမှားတဲ့ပုဂ္ဂိုလ်မှားတဲ့ပုဂ္ဂိုလ်တွေနောက်ကျပေးတဲ့ပုဂ္ဂိုလ်တွေ ငါးကြီးကြီးတွေကိုမတရားသဖြင့်သုံးစွဲတဲ့ပုဂ္ဂိုလ်တွေလူသားဌာနဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေကတော့ဒီလက်ခါကလည်းရဲကြတယ်ရဲကနေပြီးတော့ဘုရားနဲ့ကဘာလုံးရဲကြတာကများနေရတယ်သူပါရဲ့သူကအခုသာသနာ့ညစာဆရာပွင့်လာတဲ့အခါကျသူတို့ကလောကမှာဒီဒိဋ္ဌာတွေပြည့်နေကြဒိဋ္ဌာတွေပြည့်နေတော့ သူတော်ဘာတွေမှာသူတို့နဲ့အပေါင်းဖော်သူတို့ရဲ့ညီပါတဲ့ရှိနေတဲ့ပြိတ္တာတွေအဲဒီပြိတ္တာတွေကဆရာဆရာဆွေမျိုးတွေကကုသိုလ်ကောင်းမှုတွေပြုပြီးညပေးဝေတဲ့အခါကလားအာရုံမောရနာခေါ်ပြီးတော့အဲ့ဒီဒိဋ္ဌာတွေကနာနိုင်စေသောသာဝေသုံးဝေတွေရဝစီယာတွေရနေစရာတွေရအဲရေအောက်ရေသုံးရေတွေရ အဲ့ဒါကိုမြင်ရတွေ့ရတယ်မြင်ရတွေ့ရတော့တို့လည်းပဲဘယ်တော့မှပြီးတော့ရပါမလို့လို့ဆိုတာသိရင်ရတော့သာသနာ့ဆရာပြတ်တာကြောက်ကြသာသနာ့ဆရာကအာငါပြလက်ချက်တော့ဒီလိုရောက်ရမမြင်သေးဘူးမရှိသေးဘူးအာရသာသနာကွယ်ပြီးတဲ့နောက်နောက်တစ်ချိန်သာသနာ့မင်းမျိုးမှတော့ထွက်ပြီး ဘုရားဖြစ်တဲ့ဘောရမဘုရားဆိုတာပွင့်ရင်လိမ့်မယ်အဲဒီဘောရမဘုရားဆိုတာဘုရားပွင့်တဲ့အခါကာလကျတော့ဘယ်နည်းရဲ့62ကဘာတဲ့ကဆွေမျိုးဖြစ်တဲ့ဗိနိတာရမင်းကြီးကအတူကြီးပြေးပြီးတော့ညပေးဝင်နေတယ်အဲဒီကာလဘယ်တော့ကသာဝေသုံးဝေလောက်ဝေသုံးဝေကိုမုံရလိမ့်မယ်တဲ့ဘုရားဆိုတာဘုရားသာသနာ့ဘုရားဘုရားမင်းသိဝန်သားကြတဲ့ဆိုတော့သူတို့ပြီးတာပြင်တာဘယ်တော့ကြာမှမသိဘူးငါကြည့်ရ ရေမတော့ရရေမချိုးရဘဝမရှိစားကြမရှိနေကြမရှိသူတို့ကြည့်တာအသက်နဲ့စားမတော့ရမယ်မသေးတာမဟုတ်ဘူးအခုဉာဏ်သိငွေတဲ့ပုဂ္ဂိုလ်သတ္တဝါတွေကတော့မစားလို့ရှိရင်နေနေကြတဲ့ဆိုရင်သေတာပဲလူဆိုတာမစားဘဲနဲ့နေနိုင်ဘူးဩဒီဒါနာနီးနီး ဆင်းရဲခံနိုင်တဲ့သတ္တဝါတွေရှိတယ်ပေါ့ကျွတ်တူပါလို့ဆိုတဲ့အကောင်တွေဒီကောင်တွေကမိုးရင်းတော်ဆိုလို့ထားလာဇေဝကျက်၆ဆိုရင်ဘာမှလည်းစားရတာမဟုတ်မသေးဘူးဒီကောင်တွေအဲ့ဒါတွေလက်ကြည့်တာနာနေနေဖြစ်နေတာပါပဲဒီကောင်တွေအဲဒီလိုဆင်းရဲဒုက္ခတွေရောက်ပြီးတော့နေရာကနောက်ဘုရားပွင့်တဲ့အခါမှာဒီဘောမှာဘုရားပွင့်တဲ့အခါကလည်းစားလိမ့်မယ်တော့ရလိမ့်မယ်သုံးစားလိမ့်မယ်လို့ပြောတော့သိဝင်ပါကြသလားဘူး

ဒီရသော်ရအတွက်နေရထိုင်ရကောင်းတဲ့ဝေလုံးဥယျာဉ်လူဖို့အဲ့ဒါစဉ်းစားပြီးတော့ဝေလုံးဥယျာဉ်ကိုတော့ပြလိုက်တယ်သူကမျှဝေကိုရအဲ့ဒီနေရာကလည်းမရဘူး။ဒါနဲ့ဒိဋ္ဌာတွေကသောကလာစောင့်ကြတယ်ဆိုတယ်ပဲသူတို့အကျွေးသူကျွေးတဲ့ခါလာမျှဝေတဲ့ခါသာဓုတော်ကိုမောဒနာပြုပါလားစောင့်ကြတယ်မျှမလို့တော့ညကြတယ်သူက၆ကြတယ်ဆိုတယ်အဲနာကြောက်စီရအပန်းလေး လူငယ်ငယ်တွေထုတ်ကြတယ်အကြီးကျယ်သိရောက်တယ်လို့ပြောမှာပေါ့လေသိရောက်တယ်ဆိုတာသိကြတာထုတ်တာလည်းရှိတယ်ဤသာသမြေဘုတ်ခေါ်တဲ့နန်းညံလေးပေါ့အဲဒီဟာတွေကထောက်တာလည်းရှိတယ်အဲတကောရှိတဲ့ဒီလိုနာမျိုးတွေကထောက်တာလည်း မေတ္တာသုတ်ဟောရမူရခြင်းအကြောင်းအထုပ္ပတ္တိယမှာညာတော်တွေညာတော်တွေအဲတော်တစ်ခုမှာတို့သတင်းသုံးညဟောသုအဲဒီကဓမ္မတွေကပြင့်ထတာနဲ့ဝါသုဝေနေကြဒီကစိုးတွေကဒီကနေ့ပြည်စုံတဲ့ညာတော်တွေသူတို့ပြည့်နေအောင်လာနေတော့သူတို့သစ်ပင်ပြီးပြီးတော့ရှင်းနေတယ်ဘုံသားနေရှိတယ်ဆိုသစ်ပင်ပေါ်နေတော့မဟုတ်ပါဘူး သူတို့စောက်နေတယ်သူကလည်းမမြင်ရဘူးဆက်တာပဲသူကသူတို့ကဘုံမိမှန်ညာမြင်ရတယ်မဟုတ်အာဝဲကြတော့ကောင်းတာလူမျက်စိကမမြင်နိုင်ပဲဖြစ်အဲဒီဘုံမိမှန်နေပေါ်မှာသူတို့မမြင်နိုင်ဘူးတဲ့တဲ့ပြည်သားနဲ့ပြည်သူနဲ့ပုဂ္ဂိုလ်တွေကဒီကြီးကနေနေတော့မြင်တယ်သူသိပြီးတော့ကလေးတွေနဲ့ပါတယ်အဲ ဆယ်ရင်ဆင်းရဲနေကြသို့တော်လည်းမြတ်သွေးနေသွားမှထမရဲစောင့်ကြည့်နေတယ်ကိုတော်တွေကမသွားဘူးဒါဝါဆိုပြီးတော့နေမှန်းပြီးတော့လည်းဒီအားနေမင်းနဲ့အောင်၆မှာပဲဆိုပြီးသူတို့၆ကြတာကိုအဲရောက်စီအတန်းလေးညာသာကလာရောက်စီအတန်းလေးပြီးရဲ့အဲရုပ်ဆိုးတဲ့ဥဒနာကြီးတွေလည်းဖန်ဆင်းပြီးတော့ကြားရဲဘောင်းမရှိတဲ့ဘောင်းကြကြီးတွေ ဒီလိုအကြီးလည်းကြရတယ်ဆိုတော့သဘာနာခေါ်တယ်အဲဒါတွေလည်းကြရတော့အဲဒီကိုယ်တော်တွေကညာတော့ချင်းတပည့်ဆိုကြောက်ကြတာပဲဒီလိုဆိုသိကြောက်သူ့အသိကြောက်တော့ဒီအားနေကသိရလုံးတော့မကြောက်ဘူးမရပါဘူးဒါပေမဲ့ဒါတွေခဏခဏမြင်နေတော့စိတ်တွေကမကျမကျမလာနိုင်တဲ့ဖြစ်ပြင်းပြင်းချုပ်တော့ဖြစ်ကုန်တယ်လို့ဆိုတယ်အသားရည်ကိုထုတ်ရုပ် အဲဒီတော့ငါရဲ့ညောင်းလို့ဥပုပ်ပြုတဲ့ခါကာလမှာမထေကြီးကမေးရှင်ပြရောပဲနဲ့တော့ယောက်ျားကတော့သူသူကြည့်လို့ပဲပြည့်ပြည့်ကြည့်လို့ပဲရှင်ရှင်ကြကြပဲအခုပဲနှိုးနေဆိုပြီးတွေးချက်ကုန်ဘာဖြစ်လို့တော့မေးတော့မြင်မကောင်းတော့လားအဒီဒီပြောကြတာပေါ့လေသူတို့ကနာဘယ်လိုသာညှိကြတယ်ဘယ်လိုကောင်းကြီးတွေ့လို့အဲဆိုင်နေရဲ့ အဲဒီလိုကောင်းကြီးတွေ့လို့ဒီကနေ့ကြောက်နေတာလန့်နေတာနဲ့ဒါနဲ့စားလို့လည်းမကောင်းနေလို့လည်းမကောင်းစိတ်ထဲမှာရှင်မလန်းဖြစ်ပြီးတော့နေတယ်လို့ဆိုတော့အာဒီလိုဆိုရင်ဒီတော့နေလို့မတော်ဘူးတို့ညဇာပြေတာညညလေဆိုညဇာပြေတာညလာကြညလာကြတော့ညဇာပြဘာလို့ညလာကြလဲဆိုတော့ဒီလိုဒီလိုပဲစိတ်ချောက်လို့နေနိုင်လို့ဆိုတော့အာအဲ့ဒီပဲပြန်သွားမယ်မကောင်းဘူး မ်းနေရကြောက်အတိဒံယူတယ်လည်းစားတော့မေတ္တာမပွားလို့မေတ္တာပွားပြီးတော့သွားလို့ရှိရင်ဘာမှပြုအနိယပြုဆိုရင်မေတ္တာတော့ပွားတယ်ဆိုတော့ကရဏီယမတာသုတ္တိနဲ့ဉာဏ်တန်တနာပရံပိတမေစာကတိအခုဉာဏ်တော်တွေသူမင်္ဂလာသူမင်္ဂလာဒိဋ္ဌိရှိတဲ့တိုင်ကရဏီယကကျွတ်နေတယ်ကရဏီယမေတ္တာတော့ဒီဝါရကရဏီယမေတ္တာတော့ခေါ်တယ်အဲဒီမေတ္တာတော့ကျွတ်သွားတယ်မေတ္တာတော့ပြန်ပါတယ်နဲ့ပွားမယ်ဆိုပြီးတော့ မြတ်စွာဘုရားလွှတ်လိုက်တော့အဲဒီမေတ္တာပေးနေသူတို့တော့အနီးတော့သောဇဝင်ဝင်ကြတာမေတ္တာတုတ်ကြီးတွေရုပ်သွားကြတယ်ဆိုတာကိုရုပ်သွားတော့မေတ္တာတုတ်ကြီးရုပ်တော့သူတို့မေတ္တာရဲ့ဆွမ်းမေတ္တာတုတ်ကြီးရဲ့ဆွမ်းကြောင့်နတ်တွေကလည်းသဉ္ဇန္တရာဖြစ်ပြီးတော့လာပြီးတော့ကြူရတယ်ကြူကြရတယ်ဥမာနေတော့လည်းအနေမကြူသူလည်းမေတ္တာဘောနာမြေပွားနတ်တွေကလည်းစောင့်ရှောက် အဲ့ဒီလည်းဆင်းရဲစွာနေရတယ်တဲ့ဒီလိုမေတ္တာရဲ့ပုံကြောင့်အဲ့ဒီမှာရောတို့ရင်းကတော့ယုတ်ဇောနာတိလည်း၆ကတယ်တစ်သေးကြီးတဲ့မဟုတ်ဘူးဆိုပြီးလို့ရတယ်အဲ့ဒါနပဲသူကနတကူရှိတဲ့နတ်တွေတဲ့ဆင်းရဲတဲ့နတ်တွေမဟုတ်ဘူးနောက်ပိတာသဆိုတဲ့မြေဝလူဆိုတာကတော့ဝိနိပါတိကဆိုတဲ့နတ် မိနိပါတိကပြည့်စည်ပြီးတော့ကြာနေတယ်နတ်သူတို့ကတော့လူတွေတော့တော့ဆန်းရတာမဟုတ်ဘူးလူဆင်းရဲတော့ဆန်းတာမရပါဘူးဒီနတ်တွေကတော့သားရတော့ကြာပြီပါလိမ့်မယ်မရှိဘူးနတ်သားရမရှိဘူးအိပ်ရနေကြမရှိဘူးဝတ်ရလည်းအဆုမရှိဘူးအဝမရှိဘူးလူတွေလည်းသိတာလိုပဲဒီနတ်တွေကဘာတွေစားတော့နေရတဲ့ဆိုလူတွေစွန့်ပြေထားတဲ့ညစ်ကြေးတွေဘာတွေ အဲဒီဩအာနာယပါရီအဲ့ဒါဒီပါရီစားတာမြင်တယ်လို့အဲ့ဒီနာဝိမာနိကနာတယ်လို့ခေါ်တယ်အဲဝိနိပါတိကနာတယ်လို့ခေါ်တယ်ဝိနိပါတိလို့အဲဒီနာတိကလည်း6တက်အဲ့ဒါဘုရောတစ်စီတွေပါပဲသူကတော့နတ်တော့နတ်ပဲနတ်ကလည်းနတ်တစ်စီတခါကမြတ်စွာဘုရားတန်6သေးတယ်ဆိုတာအဲမြို့တစ်မြို့ကအဲမကျူတာဆိုတဲ့မြို့က မြတ်စွာဘုရားကအဲဒီမျိုးဟိုသွားတော့ရေဘုတ်ရေဘုတ်လူမကြီးကလမ်းကနေသိရတာဒါရည်ကြီးသိရနေရမြတ်စွာဘုရားမဝင်ပါဘူးသူမဝင်ရင်တော့ဒီလိုတဲ့မြတ်စွာဘုရားနောက်ဟောတာအဲဒီမလူရပြမျိုးပါတဲ့တစီတွေသိပေါ်တာပဲပုံနေလည်းသိပေါ်ရဲ့ အရင်ကြီးလည်းပေါ်တယ်မတန်ရှင်းမှုဆိုပြီးအဲဒီမျိုးအပြစ်တွေဟောတာအဲဒီဟာကတော့သတိဆိုရင်မလပိတာတော့ဘူးသူကတော့နတ်တစ်မျိုးပဲကုသိုလ်ကအာနေလို့နတ်ဖြစ်တော်လည်းပဲနတ်ညံ့နေဖြစ်လာလူကြီးလောကဖြစ်တော်လည်းလူဆင်းရဲတွေဖြစ်နေတယ်လို့ပဲနတ်ဆင်းရဲတွေဖြစ်နေနတ်ဆင်းရဲကလူဆင်းရဲတဲ့ဆိုရယ်လူဆင်းရဲကသူကစားကြတော့ပြအပြင်းပြင်းလို့ရှိရပဲ သင်္နေရှိပါတယ်အနေထိုင်ရတဲ့သင်္နေရှိဖို့ဆရာလည်းရှိဟိုလူချမ်းသာတော့မပြည့်စုံတာပဲပြည့်စုံတယ်လည်းပဲသူ့ထိုင်ရတော့သူကပြည့်စုံနေတာပဲအဲဒီနတ်တွေကတချို့လည်းပဲပြည့်နေကြည့်တယ်ဥဒ္ဒရမာတာတဲ့ပြိင်္ဂရမာတာတဲ့ဒါတွေကအဲဒီဣဒ္ဓသခေါ်တဲ့နိဗ္ဗာန်ကနာမျိုးငန်းညံတွေကလည်းအဲဒါလူတွေစွန့်နေထားတဲ့ ငယ်ကြီးတို့အဲမင်းတို့မင်းကြံတို့ဘာလို့ဘောတယ်ဒီလိုဟာတွေကိုကောက်ပြီးစားရတယ်ဆိုရဲအဲ့ဒါသီရင်္ဂရမာတာတို့အဲ့ဒီသီတာစခေါ်တဲ့ညီဘုဒ္ဓီကတော့မြတ်စွာဘုရားတရားနာပြီးတော့ သင်္သာရိပုတ္တရာဟောတဲ့တရားမြတ်စွာဘုရားဟောတဲ့တရားနာပြီးတော့သူကသောတာပန်နဲ့ဖြစ်တယ်လို့သောတာပန်ဖြစ်တဲ့ခါကျတော့အဲ့ဒီလိုဆင်းရဲတယ်ရှိပါဘူးဒီကသင်္သာတော့ရှိသွားတယ်ဒါကသိတာမဟုတ်ဘူးသူကသိတာဆိုရင်တော့ဒုက္ခတိဖိတ်ခေါ်တယ်ဒါမဲ့ကိုပဲနည်းနည်းမှမရနိုင်ဘူးသိတာကတော့သူကသိတာမဟုတ်လို့အဲ့ဒီထဲမှာအဟိပုဂ္ဂိုလ်လည်းရှိတယ်သင်္သာရချူရင်းနေတဲ့အဟိပုဂ္ဂိုလ်လည်းရှိတယ် ရေးလည်းရှိတယ်တေးလည်းရှိတယ်ပြင်းကြရမှာဒါတော့ကတော့သူကပြေးဖြစ်တဲ့အတွက်ညဇောပြဟောတဲ့တရားသင်္သာရိပုတ္တဟောတဲ့တရားတွေနာပြီးတော့ဟောတာပါဖြစ်ကြတယ်အခုဒီရောပုဒ္ဒတုံမှာလာတဲ့၆လမ်းသာတွေကတော့ ဒါကတော့သိကြရတယ်သူကတော့ဒါကတော့တရားဟောလို့တရားသူလို့မရနိုင်ဘူးကတော့အဲမြတ်ဝိလို့ပြင်ကုသိုလ်ရဲ့အကျိုးသာဝေသောက်ွယ်လောက်သာရနိုင်တယ်တရားသူလို့မရနိုင်အဲဒီအဲဒီလို၆လနာတွေဝင်ရကြတော့မင်းလည်းကောင်းအရာကိုမရပါဘူးမင်းဆိုကြောက်ကြကြည့်တယ်သူတို့လည်းကြောက်တာပဲဘာလို့ဒီမှမသိဘူးဘုရားအတယ်တော့ပေါ်ပြီးဆိုပြီးတော့ဒါပေမဲ့အတရား မြတ်စွာဘုရားတရားနာတယ်သောတာပန်ဖြစ်လာတော့တော်ရဲ့သောတာပန်ကမဖြစ်လို့ရှိရင်မြတ်စွာဘုရားတရားနာမီးတို့ဒီလိုတစ်သေး60ရာယူကြည့်ရင်မိစ္ဆာရိတိဖြစ်နိုင်တဲ့သူကသောတာပန်ဖြစ်ပြီးတော့ဒီလိုအဲဒီတော့အလွယ်တော့တောက်မစဉ်းစားပါဘူးအဲ့ဒါနဲ့မင်းစောစောကြီးမြတ်စွာဘုရားပါကြောက်တယ်ဒီလိုဒီလိုပဲဘုရားညာကြောက်တာနေသူ့လူတွေဘာတွေများသင်မှမသိဘူးဘယ်လိုဥပအာရဏရှိပါကြလဲဆိုတော့ သာတရားအမိတ်ကြီးဒီမင်းကြီးမစိုးရိမ်နဲ့ဘာမှအဲ့ဒီတန်တွေရောက်ပါအနေနဲ့ရှိဘူးအဲ့ဒါတွေကသင်ရဲ့62ကဘာတဲ့တုန်းကသင်ရုံးမိတ်ဆွေတွေရှိဘူးတဲ့ပုဂ္ဂိုလ်တွေကစိတ်ဓာတ်ပြည့်နေကြတာတဲ့အဲ့ဒီစိတ်ဓာတ်တွေကသာသနာ့ဘုရားလက်ထက်တုန်းကမေးလို့သာသနာ့ဘုရားလက်ထက်ကသာသနာ့မြတ်စွာဘုရား ဘောရမြတ်စွာရောက်ပွင့်လာတဲ့အခါဗမိသာရမင်းကြီးအတူတန်းကြီးပေးလိမ့်မယ်အဲဒီခါကာလအမျှဝေလိမ့်မယ်အဲဒီခါကာလသင်တို့စားစရာသုံးစရာတွေရလိမ့်မယ်လို့ဆိုပြီးတော့ဟိုကဖြာပြီးပေးထားခဲ့တာတဲ့အဲ့ဒါသူတို့ရမလားလို့မင်းကစောင့်နေကြတာတဲ့ဒီမင်းကြီးအမျှမဝေဘူးအမျှမဝေတော့သူတို့မရဘူးဒါကြောင့်မို့သူတို့စီမံပြအောင်လို့ထောက်ကြတယ်သူတို့အပန်ပြကြတော့အပန်ပေးတဲ့အဲ့ဒါအကြောင်းပြုပြီးသက်သာကြ ဒီသုတ်ကိုဟောရအရင်မှသမိသာရမင်းကြီးကဒါချင်းတရားတဲ့ဒီကနေ့တွေ့မှုတူတန်းပြီးတော့ညပေးလို့လည်းကြည့်ရင်ဘာလဲသူတို့ကြားနိုင်မှာမလားအကျိုးရနိုင်မှာမလားအားကြားနိုင်ပါလေဆိုတော့ဒီကနေ့တော့ညဆိုပြီးတော့သံဃာတော်နဲ့သံဃာတော်များနဲ့တော့သူအညာတော်ဆုံးဆုံးကုန်ဝေကြတော့ဘာလို့သူချင်းပြင်ပြီးအိမ်မှာချက်ပြုတ်ပြီးတော့သင်ပြီးတဲ့ခါကလာအရှင်ဓမ္မရသော်ရကြတော့ဘာလို့လဲဆိုတော့သံဃာတော်နဲ့ကြွ အဲဒီမှာဟောတုကံလေးကျေဥစွာသက္ခိနောရကအဲမြတ်သောအတူရည်ဆိုတဲ့အဲသုံးဆဲဝေရေးပါပဲရေကျေဥစွာတိုက်ရေကြရမြတ်စွာဘုရားနဲ့တော့အတန်ငါတော်ရေကြလိုက်ပြီးတော့ဣဒံညာတိနံဟောတုသုပိဒဟောတုညာတရော ။ဒါဤရေလူရသောကောင်းမှုတွေညာဒီနာသူမျိုးတို့ဟောတုဖြစ်ပါစေ။ညာတယောဆွေမျိုးတို့သည်သူကိတာညာတယောဆွေမျိုးတိတာတို့သည်သူကိတာကိုယ်စိတ်တရားချမ်းသာကြကုန်၏ဟွန်းသူဖြစ်ပါစေကုန်သတည်း။အဲဒီတော့ဒီညွှန်းပြီးတော့ရေလူလိုက်တာနဲ့အဲဒီတိတာတွေရေကန်နေညမောလိုက်တော့ကြာတွေပါတယ်နဲ့ရေကန်နေတခါ၃00ရေပေါ်လာလူတွေရောပဲမညောင်းလို့ရေကန်နေ သူကသမ်းသာဒီဒိဋ္ဌာတွေကြတာတွေကဒီဒိဋ္ဌာတွေရောက်သုံးရတာမဟုတ်ဘူးကြာကြည့်လို့ကဒုက္ခအားလျော်တာလို့ယူပေးနေအဲ့ဒါမြတ်စွာဘုရားသောသောကတဲ့အဓိကပြုထားတယ်ဣဒ္ဓာတွေလည်းမင်းကြီးမြင်မစေအဲအဓိကပြုထားတော့ဣဒ္ဓာတွေခုနာဒီနာဣဒ္ဓာတွေသူခုနာတို့နာတို့အများကြီးပေါ်တဲ့ဣဒ္ဓာတွေအဲ့ဒါတွေမြင်ရတယ်အဲမသာမသာတော့ ကိုရင်ချုံ6တွေ့ပြီးတော့ရေနဲ့မတော့ပါဘူးလည်းမတော့6တွေ့ရင်မြင်မတော့မှလူတို့ကိုမကြည့်ပါဘူးအဲ့ဒါတွေမြင်ရတာကိုအဲရေလိုက်တာနဲ့သူတို့ရေကန်ကြီးတွေဖြည့်လို့ရေချိုးလို့တောက်လို့အတော်တန်တော့သက်တာရသွားတာပေါ့လေအမင်းတော့မစားရဘူးနောက်ຢာကုလူတဲ့ခါကာလလည်းဒီလိုပဲသူပြီးသူတို့ညဝယ်လိုက်သူတို့မှຢာကုတွေရသမင်းတွေညင်းတွေ လူတဲ့ခါကာလမုံနေလူတဲ့ခါကာလလည်းသူတို့အမြဝယ်လိုက်သူတို့မှလည်းပါတဲ့ရာဟုတွေတောက်မင်းတွေအင်းတွေသွားဟောပါတယ်နတ်လိုပဲနတ်များလိုပဲသလပပတင်းတင်းတယ်ဖြစ်လာဆိုတော့ချက်ချင်းပြောင်းလဲလာဟိုတိတာကပြေပြီးတော့နတ်ဖြစ်တာတော့မဟုတ်ဘူးပြီးတော့မပြေဘူးအဲ့ဒီတိတာဘဝတိတာဘဝလို့ဇာကောင်းနေစပြီးယူကြတယ်ဆက်ကြောင်းလုံးနေဖြစ်လာသူတို့ပြုလို့ဖြစ်လာ oweecara ebe ide ana eidode ka drm a e a ya taihe nae aa ireidara na ihe ya niara nwa aad eyeeri dod b a n'ime ọrụ na birụ iụ ဒီရောသုတ်တေသူဒိဋ္ဌာတိတာတိဒိဋ္ဌာတေဒုစသာရသာသူဒိဋ္ဌာတိအာရဏဝနာပကံကရံညာတိပေတာသူမျိုးတော်လည်းဟုသောဒိဋ္ဌာတို့သည်ပကံကရံမိမိ၏သူမျိုးဖြစ်သောဗိန္ဒာရမင်းနန္တော်အိနောတို့အာရဏဝနာအလာဟုကြကုန်၏ ညွတ်တော်ရဘူးလို့အဲဒီမင်းကြီးအိမ်နဲ့သက္ကံကရံသူတို့အိမ်တို့ပဲသဘောထားပြီးလာကြတယ်အခုလောလောဆယ်ပြေးသွားတော့ပြေးသွားပြီးတဲ့နောက်ကိုယ့်အိမ်ကိုပြန်လာတယ်ဒီလိုလည်းရှိပါတယ်အခုကတော့သူတို့ရဲ့ခြေဥမှာသူညွတ်တော်ပြီးတော့ကြာလာပါပြီနည်းနည်းကိုနေပေါ်တစ်ဆောင်တစ်ဆောင်ကမဟုတ်ပါဘူး62ကဘာတဲ့ကတော့အနံကြာပါပြီအဲဒီကသူညွတ်တော်ပြီးတဲ့ဣန္ဒရာမင်းကြီးရဲ့ အိမ်တော်နန်းတော်အတွင်းလာနေကြတာတဲ့လာနေကြမယ်အဲလူတွေပါလေနေတဲ့နေရာတော့ဝင်ပြီးတော့မနေနိုင်ဘူးလို့နေနိုင်တော့သူတို့နေနေတဲ့နေရာနေကြပဲမာရဒီတော်ကုတ်တွေတို့နိုင်ရတစ်ဖက်တို့နိုင်လိုက်ဒိဋ္ဌာန်ကြည့်ဒီရနေကြလေတော့ဤတတိုင်းပြင်မဲ့နိုင်ရပြင်မဲ့နာကဒီလိုနေရာနဲ့နေကြတာရှိခဲ့တဲ့တန်တိပင်ကာရကေသူစနိုင်ရဇအင်း

ဝါရဘာသူတကားကောင်းဆုံးနဲ့ဒီကံဒီရွေ့နေကြလေကုန်၏အဲတကားကောင်းအဲဒီဝင်းချံအပေါ့ဝါတကားကောင်းအဲဒီမှာလည်းပဲကရပ်ပြီးတော့ပြီးပြီးတော့ရှင်နေကြတယ်ဒီလူတန်းဘာလို့လူမောမှာခေါ်မလို့နာပြည့်ရင်ရဝရဟိုလာနေကြတယ် ဝုဒေအာနာပါနာမိသစ္စာဘုဇေဥပတိတေနာကောစီတေတံတရတိတတနံကာမအပစ္စယဘဝတေညာစွာသောအာနာပါနေခမင်းပြောသည်၎င်းသစ္စာဘုဇေထဲဝေဘောဇင်သည်၎င်းဥပတိတေအနိ၌ကြည်လျက်သည်သည်ဥပတိတေအသင့်ရှိရှိနေသည်ဟွန်တေသည်ပညာတော်သည် သတ္တနာတ္တဝရိကာမပစ္စယရှိတာပြုရတဲ့အကုသိုလ်ကံသောအကြောင်းကြောင့်ဒေသံတို့သိတာတို့ကောစီသုံးပြောင်းမြနတရတိဒေသံတို့သိတာတို့ကိုနတရတိသတိမြာပဲရှိလေရောသည်အဲသိတာတွေတို့ပြုရတဲ့အကုသိုလ်ကံကရှိနေတော့သူတို့မြဝေကိုရသူကံကိုမြဝေကိုရသတိမရဘူးတဲ့အမှတ်မရဘူး သူရမရှိလို့လားဆိုမရှိလို့မဟုတ်ပါဘူးရှိပါရဲ့တဲ့သူကဘုဟုတေမြတ်သာသောအနာပါနေခမဲကျော်ပြီးတော့ခုသာကိုယ်လေဆွဲပေါ်စဉ်တော့ဥပတိစေဥပတိစေပြီးအနည်းလိုက်ပြီးရှိသည်အသက်ရှိနေသည်သင်ညာတော်လည်းပဲအသင်တော်ရှိနေတာပါပဲဒါပေမဲ့လို့လူသားပြီးမြတ်ပေးဝေဖို့ရ

ဣဒဝောညာတိနာဟောတုဣဒဝံတုညာတယောရေကျင်ဆွေမျိုးဖြစ်သောပုဂ္ဂိုလ်ဆွေမျိုးမိတ်ဆွေဖြစ်သောပုဂ္ဂိုလ်တို့သည်ေတံတို့သူယုမိတ်ဆွေဖြစ်သောပိတာတို့အနုကမ္မကအသင်္ဗနာရကုန်၏ဟောဒီဖြစ်တော်၏ဒီတို့သူယုမိတ်ဆွေဖြစ်သောပုဂ္ဂိုလ်တို့သည် ဧဝံဤသို့သောနည်းဖြင့်တရားဒီဧဝံဤသို့သောနည်းဖြင့်ဝါဤဗိနိတာရမင်းကြီးလူတွေနဲ့လူကညာတိနံဆွေမျိုးဖြစ်သောပိဓာတို့အတွေ့တရားဒီပြုကြလေသည်အဲဆွေမျိုးရဲ့ဆွေမျိုးပိဓာဖြစ်တဲ့ပုဂ္ဂိုလ်တွေပနာရတဲ့ပုဂ္ဂိုလ်တွေဘယ်လိုလုပ်လို့ရှိရင်ကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေ အဲဒီလိုပြည်တော်ဘုံများရောက်နေလို့ရှင်မသိရအောင်ဆိုပြီးတော့သနာတော်တဲ့ပုဂ္ဂိုလ်တွေဒီလိုလူသားပြုပြီးတော့များပြောရတယ်ဘယ်လိုလူရတော့ဆိုတော့သူစိန်ပရိသံကာလင်းနာသဗ္ဗယံဘာနာဘောဇနံသူစိန်စင်ကြသောမဏိတာမြတ်သောကဗ္ဗယံယဟန်တော်တို့ဟာအသသောဘာနာဘောဇနံသာဝယ်တောက်ွယ်ကျော်သာဝယ်တောက်ွယ် သာဝေသောက်ဝေအကျော်နဲ့ဘောဇင်ကိုကာလေနာတင့်လျော်သောခါကာလ၌တရံဒီပြည့်စုံကြလေကုန်၏အဲသာဝေသောက်ဝေသုံးဆောင်ဝေမျိုးမျိုးပေါ်ခါရဆိုတော့အင်းင်းအင်းမဲ့စီရတယ်သာဝေသောက်ဝေသုံးဆောင်ဝေမျိုးမျိုးပါလေအဲ့ဒါလေ သူ့စိတ်စဉ်းစဉ်ကြဲကြဲပဏိတအမောမြအကောင်းမြတ်တယ်အဲဒါတွေကိုသူသက်သာကလာကာလနဲ့တင့်လျော်သောခါကလာညာတော်တွေကသူသုံးတော်ပါလို့ဆိုမနေ့မှသာတော့မနေ့လူရတယ်ညနေလာလူတို့တော့အနာနကလည်းဖြစ်ဘူးသူကအဲသုံးကြတဲ့ဒီသုံးကြတဲ့ခါကလာသူကလူတော့ကိုဘယ်လိုကြည်ပဲပြီးလူရတယ်လဲဆိုဤဒါဝညာတိနဟောဒုဒုဒိဒါဝနုညာတရော ဣဒံဤကောင်းမှုသည်ညာတိနံဆွေမျိုးပြတာတော့ဟောတုဖြစ်ပါစေတည်းညာတေဆွေမျိုးပြတာတော့သည်ဒုက္ခိတာကိုသိနေပြာချမ်းသာကြကုန်သည်ဟောတုဖြစ်ပါစေကုန်သည်ဧဝံဤတို့ရှင်ကျွန်း၍ညာတိနံဆွေမျိုးပြတာတော့သောတရာမိပြိပုကြလေကုန်၏အဲဒီလိုဆွေမျိုးပြတာတွေညွှန်ပြီးကြတာသူရဲ့

ခိတုပမအရဟံတော်ဟံတော်ယန္တာပုဂ္ဂိုလ်တိခိတုပမလည်းမြည်နှင့်တူကြကုန်၏လည်းမြည်ကောင်းတဲ့တွေ့မြင်မကောင်းတဲ့နေရာဆိုရင်စိုက်ကျိုးလို့ပြုစွမြည်ပြီးကြတယ်ကွက်လက်တယ်ဒီကြားဒီဘာလို့လဲဒီဘာတွေမလုပ်ကြတော့လို့ဖြစ်ဘူးတဲ့သူတို့ပြောတယ်ဒီမြည်တွေကမြည်ပြင်းနေဘာမှစိုက်ကျိုးလို့ပြုပြောကြဟိုကျောင်းကျောင်းတွေပါစိုက်ပြီးတော့ ဒီဩဇာတွေပါလေထည့်ဆိုင်နေတာဖြစ်ွယ်ပြီးတော့ဒါပေမဲ့လို့ကြီးရတဲ့အင်းနဲ့ကျုံမှဆိုရင်ကျင်းရတဲ့စိတ်ဖြစ်တာမဟုတ်အဲချိုးမြေတွေကတက်ကျိုးလုံးကျိုးတယ်အဲ့ဒါကြီးကြီးတယ်ဒီဩဇာတွေသူ့လိုလိုကောင်းနေတဲ့နေကြတော့ဓာတ်မြေဩဇာတွေပါတော့ထည့်ရပါဘူးသူကသူတက်ကျိုးတာနဲ့ပြင်းနေတာဒီကောင်းတဲ့သဘာဝဆိုင်တဲ့သဘာဝတွေပြီးနာကောင်းတာပဲပြင်ညာတွေပဲတွေဆိုင်တဲ့ပဲပြီးနာတွေကောင်းတာပဲဘာပဲဆိုင်တဲ့သူက ရောသကောင်းတဲ့ညာဆိုင်လို့ရှင်ပြင်းအဘိနာညာဖြစ်တာပဲပြီးတော့ဣတုပမအရဟံတော်အရဟံတော်ယာနာပုဂ္ဂိုလ်တိဣတုပမလည်းညီကောင်းနဲ့တူကြကုန်၏ယာနာပုဂ္ဂိုလ်တွေကြရင်အကောင်းဆုံးပေါ့ယာနာပုဂ္ဂိုလ်တွေကြရင်သံဃာလူကောင်းပါသံဃာသူနဲ့ပေးကြတယ်သံဃာမဟုတ်ဘဲနဲ့ပုဂ္ဂိုလ်သားများအနေသူလို့ရှိရင်တော့အဲဒီပုဂ္ဂိုလ်က ဒီကနေ့ပြည့်စုံမှုကရည်ကြည်ပါတဲ့ဉာဏမဟုတ်ရင်အနာကနာကမဟုတ်ရင်သက္ကရာကသက္ကရာကမဟုတ်ရင်သောတာပန်သောတာကမဟုတ်ရင်လည်းကရဏကုသိုလ်ရှင်တဲ့သမထဝိပဿနာဘာဝနာလုပ်တယ်လုပ်နေတဲ့ပုဂ္ဂိုလ်သမထဝိပဿနာဘာဝနာလုပ်မလုပ်တောင်မှအောက်ထစ်ဆုံးအားဖြင့်ဒီလာပြည့်စုံရမယ်အဲ့ဒါရည်ကြည်လူပုဂ္ဂိုလ်ဆိုရင်၅ပါးဒီလာလူပုဂ္ဂိုလ်သူလည်းရတယ်လူပုဂ္ဂိုလ်၅ပါးဒီလာရိုးသေးသေးစောင့်နေတဲ့ပုဂ္ဂိုလ်ကို သူရမြင်ညာပေးဝယ်တဲ့ကြားတာပဲသင်္သာမေတို့ယဟန်တို့ဆိုရင်လည်းသင်္သာမေတိရယဟန်တိရပြည့်စုံမှအဲ့ဒါကရေးကြည့်တယ်သူဘုဟု၅ပါးတိရကလည်းပြည့်စုံမှုရလွယ်တယ်သင်္သာမေယဟန်ကအဲ့ဒါပြည့်စုံဖို့ကြိုးရသူပုဂ္ဂိုလ်တွေမှာသိမထရဘူးသူကဒီသာသိခါကိုရိုးသေးသောက်သေးနေတဲ့ပုဂ္ဂိုလ်တွေမှာအဲဒီမှာပြည့်စုံတာဒါတော့อืม ဒီပြင်သူဒါနာကသိရင်ဒီဘောတော့ဝေဒံသွားနေတဲ့ပုဂ္ဂိုလ်တွေအဲဒီတော့ဆင်းရဲတဲ့ဘဝများရောက်နေကြတာလို့သူပြီးတော့အမြတ်ပေးဝေတဲ့အခါအရေးကြီးတယ်အဲဒီခါကလာမှာတော့အဲသူနေကြတဲ့ပုဂ္ဂိုလ်အရေးကြီးတယ်ပုဂ္ဂိုလ်စိတ်မဆိုင်ရင်လည်းသံဃာကသူပဲတော့တိုင်းကြသူကတော့ကောင်းတာပဲသံဃာကတော့ပြင်မစင်ကြတာမရှိဘူးအရေးကြီးတယ်လို့အဲ ပြီးတော့ဒါရကာရီအလုံးသိကြတယ်သူမျိုးသိကြတယ်ဂျီဇူးမှာတဲ့ဂျီဇူးဂျီဇူးပြီးတော့ပြုတဲ့အတူပြစ်ပြီးတော့အညာသွေးဝင်မှာအညာမသွေးဝင်ရင်လည်းမရဘူးအညာသွေးဝင်မှာဒါကလည်းရည်ကြီးတယ်သမာဓိမှာတော့အဲဒီလိုဆုံးရှင်လို့ဘာလို့ဝေလုံးတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့တက်တက်ပြုတဲ့ခါကာလမှာအဲဒီလိုဝေလုံးတဲ့ပုဂ္ဂိုလ်တွေပြေးကြတွေပါလေညာပြေးဝေကြ သူမင်္ဂလာဒိဋ္ဌတွေကြတော့ကိုအဲ့တဲ့သရာဆုံးသူတဲ့ခါတော့ရှင်ပြုရဟန်းကာတော့ဒီလိုသူမျိုးတွေကြတော့ကျောင်းကျောင်းသူကျောင်းရည်လဲချတော့စာရင်းမျိုးတွေစီကြီးတွေတောင်းနေလဲချတယ်ပြီးအဲ့ဒီခါကာလကြတော့သူမင်္ဂလာဒိဋ္ဌတွေကြတော့အဲ့ဒီတော့ဟွန်းကွယ်လွန်တဲ့ပုဂ္ဂိုလ်တွေနေတဲ့ပုဂ္ဂိုလ်တွေညပေးဝေတဲ့အိဋ္ဌာဘာဝပြသိနေရှိဒီဟိုမှာတော့အကုန်လုံးပဲကုသိုလ်ကောင်းမှုပြုလို့ရှိရင်ဘယ်ကောင်းမှုပြုလို့ တယ်ဒါပြီးသူတို့ကတော့သူညညာတိတိတော်တွေအများကြီးနေတာအခုကကောင်းတယ်ဘုညာသဘောကျတယ်ဣဒဝညာတိနာဝတုသုခိတဝန္တုညာတယောအာနှုတ်တဲ့နေတာဒီလိုတွေကဘုရားဘာသာဒီလိုတွေနှုတ်တဲ့မျိုးသားတကားတွေကမဟုတ်မျိုးသမီးတွေလည်းပဲကြားတယ်မျိုးသမီးခိုင်းရတဲ့တောင်ရတယ်သူတို့ဆိုရတယ်ဣဒဝညာတိနာဝတုသုခိတဝန္တုညာတယော ဤတော်ဤကောင်းမှုသည်ညာဒီနာဆိုရုပ်ဤတာတို့ဟောလို့ဖြစ်ပါစေသည်ညာတယောဆိုရုပ်ဤတာတို့သည်ဒုက္ခိတာဆိုစဉ်တရားဆန္ဒကြကုန်သည်ဟွန်းသူဖြစ်ပါစေကုန်သည်အဲဒီယူပြီးတော့သူသားနဲ့သူမြတ်ပေးဝေလည်းသူပြရမယ်အဲဒီတော့မြတ်ပေးဝေရနောက်ကြည့်ကြရလည်း သာရုမောနာလည်းခေါ်မှာဒိဋ္ဌာလည်းဒိဋ္ဌာမျိုးမျိုးရှိတာကိုခံခံရုပ်မယုံကြည်တဲ့ဒိဋ္ဌာတွေကတော့သူတို့သာရုမောနာခေါ်ခြင်းမခေါ်မှာတချို့ဘုရားဘာသာတရားနဲ့ဆန့်ကျင်မဲ့ယူဝါဒရှိနေတဲ့ပုဂ္ဂိုလ်တွေကဒီလိုအရေးရှိတာပဲဒိဋ္ဌာတွေပြည့်နေတယ်သူတို့သာရုခေါ်ခြင်းမခေါ်မှာသူသာဒနာတွေကဘာမှအကျိုးမရှိဘူးပဲသူကယူနာပြောဟောနေတာဟော ဒါပေမဲ့တခုတော့ရှိတယ်ပြေသွားတဲ့အခါသိကြဖြစ်နေတဲ့အခါကျတော့သတိတရားရတာဟိုလည်းအသောကလက်ထက်တုန်းကပင်္ဂလာတိုင်းကအမကြီးတယောက်ဘုရားနာတိကတိဒီကုကအကုကအကျိုးမရှိဘူးဆိုတော့သူဟောပြောနေတာပဲဒီတဲ့ခါတတိကြကျွန်းနေတာအပြည့်တယ်ကြည့်ရတယ်အဲ့ဒါကသူ့သမီးကသူ့သမီးကတော့ဘုရားဘာသာ သူကညာတန်ကတော့ညာသူပြီးတော့ညာပေးဘူးညာပေးလို့အဲဒီဒါတို့ခေါ်တော့သူကနားနဲ့ဖြစ်တော့သောက်ရတော့ကိုရတယ်တဲ့ဒီမှာသူအဲသူကြီးကသံဃာရိုးမရှိဘူးလို့ယူရတယ်မှားပါတော့ဒီမှာဒီမှာသူသောက်ရကြရပင်လာမင်းအသောကမင်းကကိုဆက်ပြီးပြန်လာတဲ့ခါကလာသူကသူ့စီရောက်လာအောင်လို့ လမ်းကြီးသူကဖန်ဆင်းတယ်တကူတော်တော်ရှိတာတော့နိုင်ကြီးဖန်ဆင်းတော်ကြီးတဲ့ခါလဲဆရာကပြောတာသူကတိပ္ပိတိပ္ပိမှာဆင်းနေပြီးတော့နေရအဲဒီရောက်တဲ့ခါကလာသူကသာဝေတော်ကိုရီပါတယ်နဲ့သူအဲ့ဆံပါလေအဲ့ဆံပြီးတော့သင်ကဘယ်ကရုံးလို့မေးတဲ့ခါကျတော့အဲသင်္ကလာမင်းရဲ့ခုနိုင်ငံကမကြီးတယောက်ပြင်းလာတော့ခြေတော်ကသူကုသကံကြီးအကုသကံကြီးကုသကအကုသကံကျိုးမရှိဆိုတာ ဟောခဲ့တာတွေမှားတယ်မှားတယ်လားအဲ့ဒီမှာအတော်နဲ့နေပြီးလို့ရှိရင်နေရလဲပြချရအောင်မယ်ဆိုပြီးတော့ပြောတယ်ပြောဖို့ပါတယ်မကြောက်ဘူးဆိုမှရှိအဲဒုက္ခနဲ့တွေ့တဲ့အခါကျတော့ပြန်ပြီးတော့သတိရရင်ရတာပါရဲ့ဆိုအဲဒါကြောင့်အတ္တနောမိမိကိုယ်တိုင် အနုမောဒနာသအနုမောဒနာဖြစ်ခြင်းဝမ်းမြောက်ဝမ်းသာသာရုဏမောဒနာခေါ်ခြင်းငါတပါးဒီကံဇာနဲ့ပုဂ္ဂိုလ်တွေကယူစုပြီးတော့အဲဒီရှင်ရင်တိတာရီယူစုပြီးတော့သူကသူကနဲ့ညာပေးဝေသာတပါးအလူကံပုဂ္ဂိုလ်ကအောက်ထစ်ဆုံးအားဖြင့်ဒီလားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သိရမယ်တဲ့ဒါကတပါးအဲဒီငါသုံးပါးညီလို့ရှိရင်တော့ စိတ်ဓာတ်တွေမှာသာရုဏမောနာခေါ်ပြီးချက်ချင်းအကျိုးတွေကိုရတယ်မန္တရာနတုဘုရားတော်ဥဒ္ဒပိစ္ဆကမန္တရာနတုဖြင့်ကောင်းမှုဤကောင်းမှုကိုကြည်ညိုမြတ်သောဤချမ်းမဲ့၌ဝိပါသောအကျိုးဤနို့ဟာဥဒ္ဒပိစ္ဆကဖြစ်ပေါ်လေတော့ဤယောဂတခါရဖြစ်ပေါ်တော့ဒီကရေလိုက်ဒီခါရတို့က ရာဟုလည်းရာဟုရသမင်းလည်းသမင်းရမုံလည်းမုံရအဝတ်လည်းအဝတ်ရခဏလည်းလို့ပြင်ရင်သားတွေပါလေရအဲသာဒီပြအဲလူတိုင်းလူတိုင်းတော့ဘုရုကြီးပြည်နေတဲ့လောရောအသောဆောင်နေကြရဲရသော်ဗျာအဋ္ဌာန်ပြီးသွားတယ်မိသားစုမင်းရသူသေးတယ်ညဝယ်ဝယ်ရပြီးတော့ဆရာဆွေဆွေဆင်ဖြစ်လို့ နာများလို့ပဲတင်းတင်းတယ်ဖြစ်နေတယ်မြင်ရတော့ဝန်တာရတယ်တဲ့သာပါလေဧဝံတရံပညာတိနံယေဟောတိနုကံပကသုဇေမနိတံကာလေနာကပိယပါဏဘောဇနာဣဒံဝညာတိနာဟောတုကုတိတဝန္တုညာတယောရေကျင်ဆွေမျိုးမိတ်ဆွေတို့သည်နုကံပကစင်တနာရကုန်၏ဟောဒီဖြစ်ကုန်၏

ညာတိနာဆွေမျိုးပိတာတို့ရဲ့အတွက်ဗရဏိတုတ္တကြကုန်၏ဣရန်ဤကောင်းမှု၏ညာတိနာဆွေမျိုးပိတာတို့ဟောတုဖြစ်ပါစေတည်းညာတရားဆွေမျိုးပိတာတို့ဒီသူပိတာကိုယ်စိတ်ပြချမ်းသာကြကုန်၏ဟောတုဖြစ်ပါစေကုန်တည်းဧဝံဤတို့ဤသူရဲ့ဗရဏိတုတ္တကြကုန်၏အဲဒီလိုပြုကြသေသတ္တသမာဂံတော်ညာတိပေတာသမာဂတာ

ရတဲ့နေရာလာရောက်ပြီးတော့ပဏိတိမြတ်သောသစ္စာကိုယ်စေဘုဟုတေမြတ်စွာသောသစ္စာကိုယ်စေဆက်ဘောဇင်ကိုဒိဋ္ဌိပိလူအပ်ပြီးရှိတော့သက္ကေသံကောင်းမွန်စွာအနုမောရေဝမ်းမြောက်သမှုသာရုဏမောရာခေါ်ကြလေကုန်အဲဒီတော့ဒီကနေ့မြတ်စွာဘုရားကလာပြီးတော့စောင့်နေတဲ့စောင့်နေပြီးအများပေးရတဲ့ခါကလာမှာ ဝမ်းမြောက်ဝမ်းသာရှိကြတယ်တဲ့ဝမ်းမြောက်ဝမ်းသာဖြစ်ပုံလေးတဲ့ဒါကရာကဖွင့်တယ်ညာသာမူရင်းတော်ငါတို့ဤဣဒာယကျွမ်းငါဒုက္ခယချမ်းသာလုံးငါဟောတုဖြစ်ပါစေတည်းဤဤတို့နှလုံးသွင်း၍မောရန္တိနုမောရန္တိအခါမှဝမ်းမြောက်ကြလေတော်၏ဒီဒီသောမနာသာသာ ဝါမြောက်ရှင်လန်းစေတဝါမြောက်ရှင်လန်းတော်စိတ်ရှိကုန်၏စေတဝါမြောက်ရှင်လန်းခြင်းရှိကုန်၏ဝိညာဉ်ရှိကြလေပါအဲဝါမြောက်ဝါမြောက်ရှိကြတယ်တဲ့သာဓုဆိုကြတာပါအဲဒီလိုလူကြီးကကုသိုလ်ပြုပြီးတော့ညာပေးပေမှာအဲတာမကောင်းအကြောင်းမသိဖြစ်ပြီးတော့သိကြပြည့်နေတဲ့ပုဂ္ဂိုလ်တွေမှာ စားကြတော့ကြာ30လေးရတယ်ဟောသိရင်သူတို့ကြီးပွားကြီးပွားကြောင်းသူတို့ပဲလုပ်ပါတော့လားဒီလောကလိုပဲအဲသူရဲ့စိတ်ကြည့်ချင်းလုပ်ပါတော့လားရောင်းဝယ်ပုံဝယ်မဝယ်လုပ်ပါတော့လားဒီဘူးလားလို့မေးကြပြီးတော့အဲ့ဒါတွေလည်းမရှိဘူးဆိုတာကိုပေါ်ပြတယ်နိုင်တရာကတိအတိဂောရိဒါနာဝိသတိ ဝိနိဇာတာတိဒေနာတိရှိဉာဏတိရတေယံကျောတေနာယသိဉ္စီလကလင်္ကရတေသတ္ထသောတိတာဘော၌သတိဝင်ရဲ့စိုက်ကြိုးခြင်းအမှုရိနာယာတိမရှိရေလူကြီးလောကတို့လေတို့ရာတို့စိုက်ကြိုးလုံကစိုက်စိုက်တော်ရဲ့စိုက်ကြိုးလုံကလည်းမရှိဘူး ဘဝမှာသင်ပဲရမှာမဆိုလူကြီးနေနေသင်တော်ရရတယ်တော့တိုက်ကြွေးရင်းနဲ့သူကလက်မွေးနေသိသေးတာအဲဒီတော့တိုက်ကြွေးရတဲ့မွေးကြောင့်လုံတယ်မလုံနိုင်ဘူးတဲ့အဲဒါလို့လူသူသိတာမဟုတ်ဘူးလေသိကြအောင်သိကြတာမဟုတ်ဘူးနတ်ပြည်လည်းသိသူတို့မှဒါရင်ရောက်ဒါရင်ရာမှာစသည်ဖြင့်သဏ္ဍာန်ပုံတွေရောက်နေတဲ့ပုဂ္ဂိုလ်တွေလည်းနတ်ပြည်ရောက်မှတော့ ထပ်ပြီးတော့ကြည့်ပေါအောင်လုပ်လို့ဖြစ်ဘူးလူဘဝတုန်းကပြုလာတဲ့ကုသိုလ်အတိုင်းကြည့်နေနဲ့သွားတာပဲတွေးရင်တော့မရဘူးလို့အဲလူဘဝကုသိုလ်ကောင်းမှုရဲ့ဉာဏ်များပြုလာတဲ့ပုဂ္ဂိုလ်တွေနတ်ပြည်လောကရောက်ရင်ဒီဘဝချမ်းသာရသာသနာ့ဘာကကောင်းမှုတွေပြုထားလို့နတ်ပြည်ရောက်လာတယ်ရှိတယ်သာသနာ့ဘဲကနေပြီးတော့တရားမှုရှိတဲ့သံဃာတော်တွေသို့မဟုတ်သီလဆိုင်ရာ အဲဒီနဲ့ပြည့်စုံတဲ့ရဟန်းတော်တွေအဲဒါတွေသူရမြေသူမြင်သူလူကောင်းမှုတွေလည်းပြုပေါ်တယ်အဲသာသနာ့တွင်ကပြုလို့ကောင်းမှုတွေကြောင့်နတ်ပြည်ရောက်တဲ့ပုဂ္ဂိုလ်တွေအဲဒါမတူဘူးကနတ်ပြည်ရောက်တဲ့ပုဂ္ဂိုလ်တွေသူဝင်မလို့ကျိုးပဲ့ဖို့နေတာမတူဘူးသာသနာ့တွင်ကပြုလို့ကောင်းမှုတွေကအဲ့ဒါသာကျိုးပဲ့သာသနာ့ဘာကအင်ကုရဆိုတဲ့လူပြောက်ဟာအမြင့် ထောင်ပေါင်းများစွာတောင်းတော့တောင်းမကထောင်ပေါင်းများစွာအလူသားကြီးနေပေးလာတယ်နားကြည့်ရောက်မြတ်စွာဘုရားလည်းကဂါဇီယိုမျိုးကအိန္ဒတဆိုတဲ့လူကသူကကျင်လို့တာခမှကြွလာတော့သုံးဆုံးတော်မူတာပဲဒီမှာဘာမှအကြီးကျယ်လို့ဥသာတော့ အဲနောက်သူသူတဲ့ခါကလာတယ်သူတဲ့တောင်းတောင်းရနာကြည့်ရောက်မြတ်စွာဘုရားတောင်းရနာမှာဒီမှာတရားဟောဖို့ရသတင်းသုံးတဲ့ခါကလာကြဒီနိဂနာသားကညာဘက်မြတ်စွာဘုရားညာဘက်ဒီနောက်ကြီးမကမကန်းကပေါ်ဉာဏ်နာဝေရတာဆိုင်ဒီလိုပုံတောင်သုံးတော်တော့တောင်တော်သုံးတော်တော့ရှားမှာပါဘူးသင်္ကုရနတ်ကလည်းပဲ မြတ်စွာဘုရားရဲ့လက်ဝဲပဲသီနာဆိုတာလည်းပဲဒီလိုပဲဒီလောက်လုံးတော့ဘုံတော်တော်လည်းရှားမှာမလုံးတော့ဒီလောက်တော့ရှားပါတယ်ဒါထိုင်ရနောက်ဒီကိုကြည့်တဲ့နေ့ကလာတဲ့ခါကလည်းဒီကုရဏကနမ်းတယ်နောက်ကိုဆဲတဲ့ဆဲရပြီးရနေရာပဲပြရလူကြီးလောကလည်းအပြင်ဝါကြည့်တဲ့ပုဂ္ဂိုလ်တွေလာလို့ရှိရင်အပြင်ဝါနေတဲ့ပုဂ္ဂိုလ်တွေနေရာပြရတယ်နောက်ဆုံးဆုံးပြရတယ်အဲ့ဒါသင်္ကေတနာတော့ဝေးသွားတယ် ဧရကနာသားကတော့သူကမြတ်စွာဘုရားနာထိုင်တာသာသူထိုင်နေတယ်ပဲနောက်သို့အောင်တဏှာမပညာမပေးရဘူးနောက်လာတဲ့ဒုကြည့်တဲ့ဆန္ဒကြတယ်သူကဒီရွယ်ကြည့်အောင်မွင့်ရတဲ့ကြည့်မယ်ဆိုရင်တော့ဘုရားသာသနာကနေတဲ့တောင်းမကလူသားကြီးကိုကြည့်တယ်ဆိုတာလေအဲမဲ့သာသနာကကုသိုလ်ကသူကဝန်တယ်လို့ဒီဝန်နဲ့ဆိုသနာမသူကလား ငါးပါးဒီကလုံတဲ့ပုဂ္ဂိုလ်သရဏဂုံဒီကပုဂ္ဂိုလ်ရှင်းအောင်ကြည့်တယ်အဲဒီလိုွားနေတာအတူတူပုဂ္ဂိုလ်သိွားရဆိုအခုဘုရားသာသနာပြင်မဲ့မှာဆွဲကြည့်ရင်လည်းသရဏဂုံဒီကပုဂ္ဂိုလ်ကလုံးလုံးမရှိဘူးငါးပါးဒီကလုံတဲ့ပုဂ္ဂိုလ်လည်းပဲကြားပါလိမ့်မယ်အဲဒီကအဲဒါတွေတူတန်းရတာလဲဒီလိုကုသိုလ်တော့ဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စကတော့မတောင်းသာသနာတွင်မှာခုနအိန္ဒကဆိုတဲ့သူကတော့ အရင်လို့တော့ဒါကတော့ရဟန္တာပဲအဲသုံးမှကြွားတာသုံးလုံးလုံးလောက်သုံးလုံးလုံးဆိုအခုသွန်းနေတဲ့သေးသေးတော့ပုဂ္ဂိုလ်ကိုခက်ကြီးဖြစ်ပါလိမ့်မယ်ခွာရင်အဲဆိုမယ်သမင်းနှလုံးသုံးလုံးစာဒီလိုရဖြစ်ပါလိမ့်မယ်စေတနာရှိရှိနေတော့စတဲ့တာမှလည်းလက်အဲ့ဒီဒီကုသိုလ်ကြောင့်နတ်ကြီးရောက်ဒီကိုကြည့်ရဆိုနတ်ကြီးတွေနဲ့အတူတူဖြစ်နေတာတောက်သွားနေတယ် လူကပုဂ္ဂိုလ်အရေးကြီးတယ်လူကပုဂ္ဂိုလ်ဟောနေတာသစ္စုပမာအာတော်ဆိုတယ်လေမြင်တဲ့သူလူကပုဂ္ဂိုလ်တွေကလည်းမြင်တဲ့သူတဲ့အာနာပုဂ္ဂိုလ်တွေလည်းမြင်တဲ့သူတွေလူဝေပုဂ္ဂိုလ်ကလည်းသွန်တဲ့ပုဂ္ဂိုလ်နဲ့ဓမ္မနဲ့ဒီသစ္စုပမာအာတော်တရားသတ္တုသတ္တုပမာ

ကျော်နေပါလေဆိုတော့အတော်ကြီးလူဝဝတ္ထုမဖလံကျိုးနေပါလေဆိုဖြစ်တယ်တော့အဲဒီကဒိဋ္ဌာတွေယူစုပြီးတော့ကုလို့ရှိရင်ရေစုရင်ရေကျိုးတွေပုံမှန်ကြသောမြင်ရသောနေမင်းကြီးကြကျော်ရည်ရင်ကျော်ရည်အဝတ်လူရင်အဝတ်တွေကြရရတယ်ညာတော့ကျူတော့ကျိုးတွေကိုပေးရတယ်အဲ သူကမျိုးစေ့နဲ့ပြီးရဲတယ်မျိုးစေ့ရှိမှမျိုးစေ့ဆိုင်လိုက်တော့မှမျိုးစေ့ကလည်းပင်ပေါက်ပြီးတာကိုအဲဒီတော့ပင်ပေါက်ပြီးတာကလည်းလေသမားကလည်းပြုစုဆောင်ချက်ဖို့ရတယ်သူဝန်တောင်းမှမတူဘဲနဲ့လည်းတရားဒီရဓမ္မကအကျိုးပေးနေတာပေါ့သူဘဝတို့ဒီဒီရှိနေတယ်မတူဘဲနဲ့ဘာမှသူကလည်းကုလို့မရှိဘူးနောက်လေသူကပုဂ္ဂိုလ်ညီကောင်းတယ်လို့ပဲညီကောင်းလို့ပဲသူကပုဂ္ဂိုလ်ကလည်းသင်္ကြန်နဲ့ပြည့်စုံမှာအဲ့ဒါကြီးကြီးတယ်ဆို အဲနတ်ပြည်မှာတော့လူကြီးတော့တရားစကြိုးတဲ့လူလည်းမရှိဘူးတဲ့လူကြီးတော့ပြုတဲ့ကုသိုလ်ကုသိုလ်ကနေပြုပေးတာပဲသိကြရတဲ့ဒီတိုင်းပဲဒီကနတ်ပြည်တော်မှာလုံးလုံးမရတော့ဖြစ်စီဝါရေးလုံးလုံးလို့ဖြစ်ဒီကြရတဲ့ဘယ်လိုလုပ်ဖြစ်မလဲဘောရေတိတာနဝိဇတိဣဋ္ဌာယိတိတာလောကပိတာလောကနာယိဘောရကာ နွားကြောင်မှုဘာမို့ယူမှုသာတော့လုံလာနေတာသိမယ်အဲနွားမို့ယူရဲ့ဆွေးမို့ယူရဲ့ဒီလိုဆိုလို့သာဒီမို့ယူရဲ့ပြဝက်သာဒီမို့ယူရဲ့အဲဒီတော့အလုံးလည်းမရှိပါဘူးတဲ့ဒီပါးကြီးပြောင်းလို့လည်းလုံးကျူးတဲ့ဝါနိသာတာရိနေနာကြီး ဒါရီဒီလိုသဘောရှိတော့တို့ရဲ့ကြီးပွားကြောင့်ဖြစ်သောဝိနည်းစာကုံွယ်ကြောင်းဝင်မှုတွေနတ်ပြည်ကြီးကုံရဲ့ဥမာသေးတယ်လို့ဥမလားကြီးကြီးတယ်ဒီကကျတဲ့ဒီရောက်တယ်ဘယ်သူမှဝယ်မဲ့လို့ကြောင်းကြရတယ်ဝယ်ကြတယ်ဒီဝါရုပ်ကပြူတယ်ဣရိညေနတရားတရားဣရိညေနငွေရှင်ဣရိညေနရှင်ငွေဖြင့်တရားတရားဝယ်ခြင်းရောက်ခြင်းသည်နတ်ပြည်မှာကြီး na-eji na-eji eiei r la e ojbual gbe i gabirima w ba jara i ja ha u ma elel ka aleea i idala a ဤသောဒိဉ္စနာဤသိတိမှာသိတုသောဒါနာကုသိုလ်ရေးစွမ်းပြန်ရာပင်ဒီညရာရဲ့ကြရလေကုန်တော့အဲလူဘဝလူလောကကနေပြီးကုသိုလ်ကောင်းကိုပြုမြတ်ပေးဝေအဲ့ဒါပဲပြုခတာလေနတ်ပြည်ရောက်တဲ့ပုဂ္ဂိုလ်တွေတိုင်းမဲ့ဒီလူလောကပြုထားတဲ့ကုသိုလ်အုံမင်းနဲ့ပုံမှာကြီးပွားနေကြတာဒါကြောင့်သိချင်းက ရမင်းရဲ့သူရတဲ့ကနာသမီးတွေပေါ်ရမင်းရဲ့ရှင်နာကြီးရမင်းရတယ်နာသမီးရှင်နာကနာများကိုစားရဲဆိုတဲ့တိုင်းသူကြောက်ကြရတယ်ဒီနေ့တော့သူကြည့်နေတယ်ကောအဲသူနာသမီးတွေသူမှတ်မှတ်မှတ်မိပါမလားမသိပါဘူးတော့ညာနေပန်းညောဟုတ်ပါဘူးအဲဓမ္မနဲ့တွဲထားတယ်ကောတော့ညာညာလုံးအကြည့်ပါဆိုစားရဲမှဆိုတော့

နာဂယန္နာတွေခံရတဲ့ပုဂ္ဂိုလ်တွေကဝင်စားတယ်။ဇံဝင်စားလိုက်ဇံဝိပဿနာကျူလိုက်ပထမဇံဝင်စားပထမဇံဝိပဿနာကျူဒုတိယဇံဝင်စားဝင်စားဆိုတော့အဲဒီဇံသိဖြစ်တာပါပဲ။အဲဒုတိယဇံသိဆုံးသွားတာလည်းအဲဒီသိကိုဝိပဿနာကျူအဲဒီလိုဆက်ပြီးတော့နောက်ဆုံးအာသာဝိနည်းဇာရသာသပြီးမြဝပညာဇံဆက်လိုက်တာလည်းအဲဒီနောက်ဖြစ်ပြီးတော့ဖြစ်ဖြစ်ဖြစ်ပြတ်သွားတယ် ဒီကနေရာလည်းမင်းမွေးလာတယ်ကိုသိကြမရှိမွေးတယ်ကိုအဲဒီကတော့သိသိတယ်သိမရှိသိတယ်ဒီကိုရုပ်ပဲပြီးတော့ရုပ်တော်မှာစိတ်ကြောင့်ပြီးတဲ့ရုပ်ကတော့ပြီးတော့ကာညောင်းပြီးတဲ့ရုပ်ရှိတယ်ပြီးတော့ပြီးတဲ့ရုပ်ရှိတယ်အာရဇရုပ်လည်းပဲရှိပြီးတော့အဲဒီလိုမျိုးပဲခွန်ရတဲ့အာလူကြီးမှာသာရခွန်ရလောက်ပဲနေရတာလည်းခွန်ရပဲနေလို့ရတယ် မာပြည်ဒီမှာတော့ဒီမှာတော့သာသာတော့ကြာကြီးတဲ့ဒီနေမှာလည်းသူတို့တော့ကြာကြီးတဲ့ဒီလိုရပါတယ်ဒီလိုရှင်းတယ်ဒီနေ့နေ့မှာကပြည်ပြာကောင်လည်းနေတယ်ကြရတာပါသူတို့ကသာသာတော့အဲဒီမှာစိတ်တွေတွေဘာမှမရှိဘူးအယုတ်ကြီးလိုပဲဖြစ်ဆိုင်ရင်းနဲ့ဆိုင်ရင်းရဲလျောင်းရှင်ရဲလျောင်းတို့တို့လည်းသမာဘဝင်လာတယ်ဆိုတာဆိုင်ရပါလားဘာမှသမန်းနဲ့ဆိုင်ရင်း

င်းဖြစ်ဆိုတာစဉ်းစားနေကြတယ်ပြတ်သွားတယ်အဲဒီလိုကျိုးတွေကိုကြအဲဒီလိုကြအောင်ဆင်းရဲတာတွေရှင်းတော့တော့အဖြစ်ဆုံးဒီမှာမောက္ခလာအဲဒီမှာသာသဘာကြီးကသမာဘကဆိုင်ဆင်းရဲတာတွေကိုလိုက်ပြီးသုံးတာလားဆင်းရဲတာတွေဘယ်လောက်ဆင်းရဲဆင်းရဲဆိုတာဆင်းရဲတာဘယ်လောက်မကောင်းကောင်းကောင်းသုံးခံတယ်သင်္ကန်းများနိုးနေတဲ့ပုဂ္ဂိုလ်သမင်းစားညာသွားသုံးတာလူနိုးနေလူဘောရောဂါဝင်တာတွေ့ သမာပုဂ္ဂိုလ်ဆိုလို့ရှိရင်လည်းသုံးစားကြတယ်ကွာတော့ဒီလိုရရှိလူကလူနေတာဒီတော့အဲ့ဒီလူလူကလည်းတောင်းရတာလည်းဟာကောင်းမှမလားဟုတ်မှာမဟုတ်ဘူးအဲ့ဒါတော့ပြီးတော့သုံးစားတယ်သုံးစားတော့အဲ့ဒီလူနေတဲ့လူကလည်းပရာပြားကြည့်တော့သူသုံးလောက်သုံးလောက်တော့လက်ကလေးကပြက်လို့ပြက်ချင်းဖြစ်နေတယ်လက်ပြက်ကလေးတော့ပြေတဲ့ကျန်နေဆိုတာကိုအဲ့ဒါရှင်မာသာတဘာကြီးကဉာဏ်တော်ဆိုတော့သူကသက်သွင်းကြရတဲ့ဒေါသကပြေပြီးတော့ဖြစ်နေတော့ စိတ်စိတ်ရည်ရည်မရှိဘူးတဲ့ကဆုံးတွေ့တယ်အဲတက်ပြက်ဒါလေးကိုပဲထုတ်မပြဘူးတဲ့ဆုံးမွေးဆုံးမွေးသွားတာပဲဆိုတာအဲဒီလိုအားလုံးကြည့်တယ်နော်ဒါညက်တဲ့ဒီလိုကကြီးညောက်အဲ့ဒါနဲ့သုံးကကြွလာတော့နာသမီးတွေကဓမ္မရဲ့ကျန်ပြည်နာသမီးတွေကဆောင်းလို့မလို့စောင့်နေကြအဲနာသမီးတွေတွေ့တော့ ဒီမှာကတော့ဒီရမယ်ဒီလိုဘာလို့အလုပ်ကြတာတော့သင်ပြရဆုံးတော့မလို့ဆုံးလို့မင်းတို့ပြောတာတော့ဒီတော့မှတို့ကဈာမင်းရဲ့ခြေရံနေပါလေအားလည်းသာသမီးတွေပါပဲဟာငါဆင်းရဲတဲ့လူကြီးကြောက်မလို့တဲ့မင်းတို့ကြောက်ဝင်ဘူးတဲ့ဘုရားပြရပြီးတော့လည်းပဲဆင်းရဲပါတယ်တဲ့နောက်ပြီးဈာမင်းခြေရံဖြစ်တယ်ဆိုတော့ဆင်းရဲနေတာပါပဲအာအတိုင်းကြီးမသိကြတာမင်းတို့နတ်တော်ဖြစ်နေတော့ဘယ်ဆင်းရဲရမလဲ ဟာစားရမယ်တောက်ရမယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြီးဒီကြောင့်မလို့ဆိုပြီးတော့ပြောတာနဲ့သူတို့ဒါနဲ့လည်းသမီးကြီးကကျမ်းသာသုံးလောင်းတော့ကြားမင်းကဒီစင်းတို့ပဲသွားကြတော့မှားကတော့သုံးလောင်းကိုသွားတယ်လောင်းမရရတာလောင်းမရဘူးဘာကြောင့်လို့ဆိုတော့ကျူးကြောက်နေကြတယ်ကြားမင်းကကိုယ်လည်းလုပ်တယ်သူကသူစင်းရောက်ဆောင်တယ်စင်းရရောက်ပဲဖန်ဆင်းတယ် မသတ္တဝါကြီးလာမယ်လမ်းတဲ့ရဆင်းရဲတဲ့ဘက်ဆန်တယ်အင်းဒီအဲအင်းဒီအိုးပြက်တယ်ဟောရဘုရားရေကန်းရေကန်းရဲ့မွေးမြူတဲ့ရေကန်းကြီးရက်ွက်ဆန်တယ်အဲဒီထဲမှာရမယ်အိမ်ကတော့အညဆုံးကိုကြီးခွာကြီးရေကန်းရဲ့နေကိုရေကန်းလုံလုံနေကိုအဲဒါတော့ရှင်မာကတော့ကျက်ချောက်ကြည့်တယ် ရက်ွက်တွေရက်ဆင်းရတာရက်ွက်မသိဆင်းရတာဒီတိုင်းပဲပေကဆင်းရတော့ရာမင်းကအိုလို့ဆင်းရတော့ဒီလိုဆင်းရတော့ပဲကြည့်လိုက်တော့လည်းဟိုမှာအဖိုးကြီးဘုံဘုံခိုက်ခိုက်နဲ့အဖိုးကြီးကဒီကြွားလေးဆရာအမေကြီးကလည်းပဲရကန်းတွေမှာဝင်ပြီးတော့လှုပ်လို့လာပြန်ဟိုဆင်းရတာဒီနော်အလောင်းမကောင်းတဲ့ဟာသူသူဒီငါသွန်စားမှာပဲဆိုပြီးဒီမှာသုံးအောင်ဝင်သွား ဒီမှာဝင်လာတယ်မှာတရားမဲ့ကိုကြီးရအေးအင်းကြီးကသံဃာတော်ကကြွလာတယ်ဆင်းတယ်ဒီဒီဒီကမှာအင်းသူသာဆိုရဲနာမည်ကြီးရကြီးပြောတာအဲဒီရကြဟိုးကိုတို့ယောက်ျားပဲခါပြီးကြည့်ပါမှာပေါ့ တာလည်းသူကဒီလိုခိုက်ခိုက်နဲ့ဆားကြည့်တယ်အခုရှင်းနေတဲ့ကြောင့်ဆောင်းရတာကိုဝဲတွေကဒါအလုပ်ကျိုးနဲ့တွေ့တယ်ဆိုတော့အခုကိုဒီလိုရတယ်အဲဒီမှာမျက်စိမွဲညောအာဆောင်ပြီးတော့လက်ကလေးနဲ့ညာစာပြီးတော့ကြည့်ရတယ်ဆိုတာကိုပြီးတော့အော်ရှင်မကတော့အကြည့်ပါလားဗျာကြော်ပါဗျာကြော်ရရတယ်အဲဒီရှင်မမေး အဲတော့ခွန်မြသိကြည့်ရတာကြည့်အောင်မှာပဲဆိုကြတယ်။အညီးကြီးနဲ့ဒီမှာသွန်နေပါလေဆက်ပြီးတော့ဒီမှာကားတစ်ပါးကြီးတွေးတာကိုသူတို့သဘေကတစ်ခဲရောက်ဒီမှာကားတစ်ပါးကြီးတစ်ခဲလည်းရောက်ရတာလေအနာမိုးကျင်နဲ့အနာဘောလာစာတုံးကတော့ဘာနာမှမရသေးဘူးဒီမှာကားတစ်ပါးကြီးတစ်ခဲရောက်တော့မှ ဟောနေခြင်းတွေကသိကောင်းနေတာကိုသူကသိကောင်းနေတော့ဒီမှာမာသတ္တဝါကျစဉ်းစားသိနေညာတာလည်းသိဉ္ဇမတိတာမသိဉ္ဇတိတာမဟုတ်ဘူးသိဉ္ဇတော်မှလည်းသူညာတာတွေကဘိညာဉ်ရဲ့ရင်မသိပါဘူးသူကတော့ဘိညာဉ်လို့သိတယ်သိဉ္ဇလိုက်တဲ့ခါကလာကြတော့အောင်မယ်ဘုရားရှင်ကဒီမှာပြတတ်တဲ့ရာမင်းကိုဖြစ်နေတာပါလားအဲဘယ်နဲ့တော့ရာမင်းနဲ့ဘာဖြစ်လို့ဒီလိုလိုဒီလိုလိုရတယ်လဲဆိုတော့သင်ကြားတယ်ဒီလိုလည်းသင်ရလို့ဗျာတဲ့ဒါပြင်မှာ သာသနာ့ဘာသာရေးတို့ကဒါနကုသိုလ်နဲ့တရားဖြစ်နေတာသာသနာ့တွင်မှာကုသိုလ်ကြီးရောက်လာတဲ့ငါသားရဲ့စိတ်တကူကြီးပြာတဲ့တတိယတို့ဘယ်လောက်များသိရတယ်ဆိုရင်သာတကလမ်းထွက်လာအဲ့ဒီတကူကြီးတဲ့နတ်ပြည်နဲ့တွေ့ရင်ဒီလိုဘေးနာရှောင်ပြီးသိနေရတယ်အဲ့ဒါတို့တို့ရောင်ဝါရီကသွမ်းသွားတယ်ကလည်းဘာမှကိုနေရာမပြောင်းအဲ့ဒီလိုပြောအဲ့ဒါအဲ့ဒီနတ်ပြည်မှာလည်း နာကြည့်ရင်တော့တိုးတက်အောင်ဘယ်နဲ့မှမလုပ်နိုင်တော့ဘူးကြီးပွားရေးလို့တော့ဖြစ်ပြီဒီမှာကုသိုလ်ကောင်းမှုပြုလို့ကုသိုလ်ကောင်းမှုအကျိုးပေးမှဘုရားခြေရနာသမီးတွေလည်းပဲဒီကုသိုလ်ကောင်းမှုအကျိုးပေးပြီးတော့အရှင်အတန်းတို့တွေ့ရမှာပေါ်တယ်ဆိုအခုတော့ဆုံးရကြတယ်ဒီပါတယ်ဒီကသမီးတွေဒီကမင်းကပြုဖို့ပေါ်ပေါ်ဦးသိတော့ဖြစ်ပြီးတော့အရင်အရင်ဒီနည်းဟုတ်ဖို့မရောက်ဒီကမင်းကလည်းအဲ့ဒီမှာပဲသင်ကြားတယ်ဘယ်လိုလုပ်တော့ကုသိုလ်မျိုးလို့ကုသိုလ်တော့ဖြစ်တာပေါ့တချို့ပဲတော့ င်းရဲသားတွေကိုပြညောမလို့တဲ့ဒီနေ့ဆင်းရဲသားတွေရမယ်ကုသိုလ်အကျိုးတွေလူရဲ့လူရဲ့ရောက်တယ်တော့နောက်သူမလုပ်ပါနဲ့ဆိုပြီးတော့ပြောတယ်အာရှင်ကြီးကသူတို့ကုသိုလ်ရှင်တော်အားကြီးဆိုပြီးတရားများဝန်တာလုံးလို့ဟောတာကပရမဒါနာကတ္တိဥပဒိတိကဘုရားကပြုသွားရင်ဒီကောင်းတယ်မပြန်လို့ရတယ်ဟောဒါနံပရမဒါနာဟောဒါနံဩမြင်ရသောသုဒနာပါဘေယပရမဒါနာအလိုမြင်ရသောသုဒနာပါဘေယသာသေသာ iriabda na da narịọra na oọchimoda naabal aaara naloial ndodalndọdnndedadar na nijiria na rio awere ra aụ aogya erewaya ya na ọrụ ihe ea we a r ရပါတယ်အဲမြင့်တဲ့တောင်ပေါ်လေးကနေကြတယ်မိုးတွေမြင့်ညာတွေပြီးတာပဲမြင့်ညာတွေရတယ်ပြီးသွားကုန်းရက်ဆိုရင်ဆယ်ရက်ပြီးသွားတာယောမေဝဣတုဝေနဣတောဣတုပိမဒိဏပိတဝသောလူရနာတိပေဒနာသိတာလို့သိတာဖြစ်သောပုဂ္ဂိုလ်တို့အားဒေသနာသိတာတို့အားဥပါကရတိသာယောဤဤဤတို့ ဒီဟာလေးတွေလည်းသိညာပြေးဝယ်တယ်ဘာသာလို့မနာနဲ့ညညာကနေကြွားတယ်မိုးရေတွေညညာဆင်းဆင်းသွားတယ်လို့ဟောပဲယူယူပေးတယ်မှာသွားယူပေးယထာဝါရိဝါပူရာ ပိပုရင်ဒီပါကရာဧဝမေဝဣတောရိဏပိတနာဥပါကရတိဝါရိဝါပူရာရေသက်ပြီဘောနဝါရိဝဟာမြေချောင်းတို့သည်ပါကရံသမုတ်ရာပင်လည်းကိုပိပုရင်ညာတာပြည့်စုံပြည့်စုံကြကုန်ပြီတဲ့ဆိုတော့ဧဝမေဣတုပင်ဣတောရိဏဒီလူပြေတော့ကကလူသားသောအာ ဒီတော့ဒိဏံဣတုဒီလောကသုဒ္ဓနာသောကုသိုလ်ကောင်းမှုသည်ဝေဒနာဝိဒါတော့ဥပကပိသာယောယေကျေစုပြုရောအဲ့ဒါကြောင့်အဲ့ဒီကျေစုပြုလို့ဒီမျိုးတွေဒါတွေကအကျိုးတွေရသွားတယ်အဲဒီတော့မှသူတို့ကလည်းပြန်ပြီးတော့ဖြူတော်များတယ်တဲ့ဒီကသွန်တို့သွန်ညာတယ်ေကံဟိတုလဘာမသိအမကင်းသာကတာပူဇာပိအာမကင်းသာကတာပူဇာ အဲကာသအနုသလာတော့ငါတို့ညာတိကုသိုလ်ကောင်းပြီးညာပေးဝေတော်ဆွေတော်တို့ရှိရာကြမြင်ပါရှိရာရှိမြင်သာဒီဝတ်တို့သက်ရှင်ကြပါစေ၏ရေသားရေဆွေမျိုးတို့သည်ဒေတုကြောင့်ကြောင့်ဘုရားငါတို့သည်လဘမဲ့ဒီနာတိကံတော်ကိုကြားကြကုန်၏ အဲဒီသင်္ကြန်တဲ့ပုဂ္ဂိုလ်တွေကညာပေးဝေလို့ပြုရရတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့သူ့မောင်ကောင်တောင်းရတယ်မာကိစ္စငါတို့ပါလို့ပူဇာနာပြုခြင်းပူဇာခြင်းဟောကတာပြုရတယ်လို့တဲ့ညာပေးဝေပြီးတော့ညာပေးဝေတဲ့ပုဂ္ဂိုလ်တွေညာပေးဝေတာနဲ့လက်တွေကိုအဲတိတာတွေကိုနာသိစဉ်တွေကိုပြေးလိုက်တယ်လို့ပါပဲ သိမယ်ဆိုလို့ရှိရင်တရားဝတ်ဆောင်ဖို့သိဝရတဲ့ခင်းမှလည်းပြီးလို့မရဘူးအဲလူသားလိုက်လို့ရှိရင်တော့အင်းငယ်လေးနဲ့ပဲဒီမှာတရားဝတ်ဆောင်မှုကတောင်းမှုကအများကြီးတွေ့ရတယ်ဆိုတော့တော့ဒီလိုရသွားတဲ့အတွက်ဒါကလေးသူတဲ့သူတဲ့ပုဂ္ဂိုလ်တွေတော့သိရင်ကြိုးမရဘူးလားဆိုတော့အဲကာသအာနိကနာဒါကာသသံဃာပုဂ္ဂိုလ်အာနိကနာအကျိုးမဲ့မဟုတ်ပါနဲ့ဝန်ကြီးပြောတယ်သိကြတဲ့ပုဂ္ဂိုလ်တွေတော့ကုသိုလ်ကညာမြဲရနေတာပါပဲရိုးရိုးသူသားနဲ့ကုသိုလ် လောက်ကျွေးကြည့်တာပဲဒီဓာရီကိုယူဆုံးပြီးတော့သူသားနဲ့ပြုလို့မြောက်ဝင်မြောက်ဝင်လိုက်ရော့တော့တော့မဟုတ်ဘူးဒါတော့ပဲကျွေးကြည့်တာပါပဲအာယံသာတိမေသာတိမညာတိမေသောသကာသမေဒေတာနာဒက္ခိဏသစ္စာပုဂ္ဂေကတနုတရံဧတောဤဘဝတစ်ပါးတော့ပြောင်းပါရတော့သူသည်ေငါအာသာတိသိက္ခာနဲ့ဝိသေငါဤသိက္ခာကိုသာတိဆောင်ရွက်ခဲ့ဝိ ငင်္ဂာညာတိသိညုဝေစုသထာမိတော်မိတ်ဆွေဝေစုသထာငယ်ငယ်ချင်းမေစုတို့ပုဗ္ဗေရှိကကာလပုဗ္ဗေသက်ရှင်ရှိကကာလကတတံသူလူသောကျေစုကိုအနုဒရာအနုဒရာတော့ခံရတဲ့အောက်မြေကြီးဒီဒါနာမိဒါတို့အားသက်ရှင်ရသောတော်ဒိဋ္ဌာယိညွန့်ရေပိဋိယာယိဟောဒိဋ္ဌာဒိဋ္ဌာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးဒီတော့မှသူယူတဲ့ ကျေးဇူးတွေရှိတယ်တဲ့ပိဿမှုတွေရှိတယ်ကိုပိဿဆောင်ရွက်ဘူးလားရှိတယ်ဒီကနေ့ရှင်မြို့တော်ဘူးလားရှိတယ်မိတ်ဆွေတူဘူးလားရှိတယ်ငယ်ကဒီလူကနေဘူးလို့ငယ်ချင်းတူဘူးလားရှိတယ်အဲဒီဘုံကျေးဇူးတွေအောက်မဲ့ပြီးတော့သိတာပြည့်တဲ့ပုဂ္ဂိုလ်များဒီလိုကောင်ကိုသိညာပေးဝေရမယ်နာယုနာဝတောကဝယာသိညာပရိဒေဝနာ နာတံပိဒါနမထာယဧဝတိသံတိညာတိယောဘုံနာဝါရဲ့ရှိရကိုယဉ်နေ၎င်းသောဘောဝဆွေယမှုပါညင်းနေ၎င်းရာဇညာပိယဝနာညာတဘာသောရာဇပိယဝနာအခြင်းဘုံကိုဖွဲ့၍ဒီတိုင်းနေ၎င်းအတ္တိ သံသာဝံတို့လုံးစုံဤပိဋကနာမိတာတို့ဟာအထာယာကျုံငါနာဟောတိမတိအဲဒီညာမယင်းရဲ့ပုဂ္ဂိုလ်တွေဒီသုံးသွားတဲ့ခါကာလကြတော့မူရကြတယ်မူရကြမူလို့တော့ဘာမှတော့ကျုံမရဘူးဒါဆိုရင်သူနေရဲ့တဲ့ဆိုရင်သူနေတယ်ကောဘာမှအကျိုးမရဘူး ဒီလိုကလည်းဒေရသူရဲ့ဘုံနေဖွဲ့နှဲ့ပြီးတော့ကြောဆိုရှိမုံမျိုးတွေရတယ်မိသားမျိုးတွေရတယ်အဲ့ဒါလည်းပြီးရှိပါဘူးဒီဒီတော့ပုဂ္ဂိုလ်ကြီးကဖြစ်နေပါအကျိုးကြီးသာသာပြီးလိုလိုရင်ဖြစ်တော်လိညာတရောသင်္ကြန်တို့ပြီးဧဝံကြီးတော်ရှင်အားဖြင့်ဒိဋ္ဌာန်ကြီးကြလေပေါ်ရင်အကျိုးကြီးတယ်မှာတို့ကဝိယုပြီးဆွေးဆွေးပြီးမိသားမျိုးကြတာပဲ မာသီရိကတော့သူမိသားစုမင်းကြီးတွေဆိုတော့ဒါကညာသေးဝင်ကအကောင်းဆုံးပဲဆိုတော့ဒီဇာတော်တက္ကိနာရိတသံဃာမိတုတ်ကလေးတွေကဒီကာရတန်ခိတယသခန္ဓာသောဥပါဒပဲဒီမင်္ဂမိမင်္ဂရောနဲ့သုရိကကောင်းစွာတည်ကြတော့ရှင်သာတက္ကိနာဤညာတော်လူကဒီကြရတရှိသောကာရပါလို့ အတ္တသောသင်္ညစ်ဖြစ်သောဒိဋ္ဌာဘောအတ္တရာလုံးမှာဟောဒီသူအဲအခုမိသားရလုံးလုံးငယ်တော့90နာကျော်ရတဲ့သမီးမျိုးသက်တော်တော်ကြီးတဲ့ပုဂ္ဂိုလ်တွေသိတာတွေပြုကြည့်တယ်သူကပြပေးရတယ်အဲဒီကတော့ သံဃာတော်ဆိုတာပဲတဲ့ဘုရားကတရားမှုဆိုတာအနာဖြစ်ရတဲ့ဒီနာစရကြတဲ့သူပါပဲအဲဒီသူကတော့သူမျိုးတိတာတို့ရဲ့ကျိုးမှာဖြစ်ပါတယ်တဲ့ဘယ်လောက်တော့ဆိုဒီကားတာရှင်နေလို့ကာလပါဘုရားတစ်သက်လုံးပေါ့ဒီကညဝေပြီးတော့သူတော်လည်းပြင်ပြီးတာကတော့နတ်ကြီးရောက်မယ်ပါတယ်ဒီလိုမျိုးလို့ဒီလိုလဲသူတော်အောင်အဲ ညာပေးဝေရတာညာပေးဝေလို့သူ့ဟာသူကောင်းကျိုးတွေရအဲတရားကုသိုလ်ကရှိရင်လည်းအဲဒီဘောကသူ့နေပြီးတော့ဓာတ်ရောက်တာလည်းရှိနေရှိမှာပေါ့ဒါမှမဟုတ်သူ့တော်တွေကသူဓာတ်ရောက်ပြီးတော့သူဩရတာဓာတ်ရောက်လို့သူကောင်းရင်သိတာပြေအောင်လို့သူကောင်းရရောက်တယ်ဆိုတာဒါကိုသူ့အတ္တိကတ္တတော်နာတယ်အဲဒီ ကျွန်တော်ဝါကြောက်တဲ့ပုဂ္ဂိုလ်တွေဒီကနေ့မြတ်ဘိဝေတို့ရှိရင်သူ့အသက်ကိုသာယာရောက်တဲ့ဆိုပြီးတော့ဒီလိုသောတာကြတယ်အဲဒီတော့ပုံလို့လားဒီအောင်လည်းလုပ်ရတာပေါ့နတ်ပြည်လောကနဲ့ဒီလိုသိချမ်းတာရဝေရပဲဒီကောင်းမှုကြောင့်နတ်ပြည်လောကသိချမ်းတာရပါစေနတ်နဲ့ဒီချမ်းတာရပါစေလို့ပြောဆိုတော့မေတ္တာကိုအဲ့ဒါနဲ့ဘုရားနိမောရဏပြုလို့ရှိရင်ဒီရ

သူကတော့သူကတော့ဒီကြောင်ကြလေဥပသံဃာရစီစီနည်းနည်းမှပုံဝေးမှာဘူးသူကသာနာကြားပြီးရှိမှဒီဥစ္စာနဲ့သူတို့လောရီကိုမှစားကြပါဘူးသူတို့တော့ဒီကြောင်ကြတယ်ဟောနေပါလေကြားလိုက်တဲ့သံဃာရတော့ဒီမှာသတိတော်တွေနဲ့ဖြည်းဖြည်းနေပါသူတို့ကလည်းမစားတာကြားပြီးဥပသာသိပြီးတော့လောရီမျိုးဟောနာတော်ကြပါလေဥပသာခန္ဓာတော့ခဏချင်းပဲအဝတ်လူအဝတ်ရအကုန်ရတာ ဟောညာဒီရမောဇာအယံဒီကစီတော်ပိဒါနာပူဇာဇကတာသုလာရာသလင်္ဇာဘိက္ခုနာအမနုပရိဏံဒုမေယပုံညာတတုဒါနာပကံဒါဒီရောဘုရားရဲ့နောက်ဆုံးသာသာဒီဝတ်တဲ့လုံးဝတဲ့လုံးဝတဲ့နဲ့မလို့ဒီကံကလာရတဲ့လုံးဝဟောညာဒီရမောဇာအယံဒီကစီတော် တော့ထိုလိုသဘောရှိတော့ဉာဏ်ညာဒီသဘောသာဤဆွေမျိုးတို့ပြုပြင်ပြုလိုက်တော့ရှင်းဖို့တရားကိုယ်ဒီဒုံမေကြီးဒိသရမေမှုဤတော်သင်တို့သည်ဒီရာပြီးတော့ဆွံ့ပြအလေကြီးအဲဒီလာရမင်းလည်းပေါ့သူတို့ဆွေရနေပါလေအားလုံးဒီလိုကောင်းနေကြည့်ရညာပေးဝေရတာ ညာတိဓမ္မပဲသမီးဖြစ်တဲ့ပုဂ္ဂိုလ်ရဲ့သမီးဖြစ်တဲ့ပုဂ္ဂိုလ်တွေကသိရမယ်ရှင်ကိုအဲဒီရှင်ကိုလည်းပြပြီးသားဖြစ်သွားပါပြီတဲ့အဲဒီကနေပြလိုက်တဲ့အတွက်ဘုရားသာသနာတော်မှာဝယ်တော်တဲ့ပုဂ္ဂိုလ်တွေကြောက်ပြီးတော့ကျောင်းပြပေးဝေကြတာအဲသုံးတယ်လေသုံးတယ်လေမှာသူချက်ချင်းကိုမြင်လို့ချင်းချင်းကောင်းကတကြောက်ဆုံးဆိုပြီးတတ်ကြ ဇာရဲကတော့တော့ပြန်လည်းငင်းမဟုတ်ပါဘူးသုံးနေတော့နာကြည့်နေတော့မတတ်နိုင်ဘူးအတုကိစ္စတွေများလို့ရှင်နေကြည့်တယ်နောက်ကြည့်တယ်မာလေးနေကြည့်တယ်နောက်ဒုတိယတတိယရက်ကြီးကြမှာတဲ့အားတဲ့ခါကြမှာအဲဒီကနေပြီးတော့ဒီလိုကောင်းမှုတွေညသိနေရတယ်အဲဒီလိုပြရပြီးတော့စားတယ်ဒါပေမဲ့အခုသမာဓိ ကျမ်းနိုင်တဲ့ပုဂ္ဂိုလ်တွေလိုပါပဲဒီသတ္တနဲ့ပြောဆွနေပါလေပြီးကြတာအဲဒီရဲ့ပုဂ္ဂိုလ်ကခုနေတော့လည်းပဲသူကြီးကပြုကွာကြောင့်သိကြောင့်မရှိပါဘူးလို့တော့ဒါကတကယ်ပြုတော်ကောင်းနေတယ်ဘုရားဘာသာရေးအစတွေကဘုရားနှလုံးသုံးပါးကြီးလာတယ်ဒီလာတယ်လည်းငယ်ရစောင့်လာတယ်ဒါနာတွေလည်းပြုတယ်အဲဒီလိုပုဂ္ဂိုလ်တွေကတော့ မသိတော်တဲ့နေရာဖြစ်ဖို့အပြန်ရှိတော့နတ်ပြည်လောကဖြစ်တဲ့ဆင်းရဲတဲ့ညနဲ့နတ်ဖြစ်ဖို့အကြောင်းတော့သိမရှိပါဘူးသူကိုကြည့်တဲ့နတ်ဖြစ်ဖို့ရှိပါရှိရှိတာပါဒါပေမဲ့လို့တရားအာမထုတ်ရတယ်လို့ရှိရင်တော့အဲသိမရှိကြဘူးတရားတို့လို့တရားတို့ကိုရထားတဲ့ပုဂ္ဂိုလ်တွေမှာတော့ဒါကတော့မယ်လေးပါဆင်းရဲတဲ့ဘဝတွေကမသွားအောင်သူကတော့သိကြရည်ကြည်တာလည်းတရားတို့ရတဲ့ပုဂ္ဂိုလ်တွေ တရားတို့လို့အောင်မြင်သွားလို့ရှိရင်အဲဒီလိုဆင်းရဲတဲ့ပြည်သားတို့အရဲတို့ပယ်လေးပုံလို့ဆိုတာမရှိတော့ဘူးအဲလူဘဝနတ်ဘဝတောင်မှဆင်းရဲတဲ့ညံစားဘဝတွေမရှိတော့ဘူးဒါမှလည်းနေရာကျတယ်တရားတို့ကတရားတို့ကတော့မပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းတသံနေရာလုံးလျှောက်ပြီးတွေ့သွားမယ်အဲဒီတော့ပယ်လေးပုံဆင်းရဲမျိုးတွေလူဘဝနတ်ဘဝ င်းရဲမျိုးတွေဆင်းရဲမျိုးတွေဒါကြီးညောင်းတော့အာထုရတာပဲဒီဝမ်းမြောက်ဝမ်းသာနဲ့စစ်စစ်ကြကြနဲ့အာထုရအခုလောကမှာသာယတော်ရင်ရေးတဲ့ရေးအတွက်လုပ်ပြီးဆိုလုပ်ကြတယ်ဇေယသမားတွေအားလည်းဒီဇေယနဲ့မနေ့သောကြီးထပြီးတော့ဆရာဇေယဆိုင်ကြီးရလုပ်ကြညာတရားဝယ်လို့တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲအရှင်များလည်းဆိုသူလည်းတော်တော်ထားပြီးဒီကလား လောကသားရဲ့ရှိတယ်အဲနာဂသာလုပ်တယ်ဆိုရတဲ့သူ့ရှင်နဲ့သူသွားတာပဲသူနေ့ရညရမရှိပါဘူးသူ့ရှင်နဲ့သူသွားပြီးအလုပ်လုပ်နေရတာအဲဒါသာရေးတော့သာဝန်နေပြီးပြည်လဲအောင်လို့လုပ်ကြတာပဲဒီနေ့တော့ဒီနေ့ကဒီနေ့ကလာနေကြည့်တဲ့အခါကျတော့ချို့ချို့လုပ်ရဒီနေ့လို့ဒီနေ့သာရကြရင်မှရမှာပါအမှန်တရားရင်စဉ်းရင်အထုတ်ကြရတယ် အခုတရားထုတ်ရတယ်ကျင်းတာအဲ့ဒီလိုသိသိနုံနုံလုံးမဟုတ်ပါဘူးသံဃာရာလုံးလျှောက်ပြီးတော့မှကျင်းရတယ်အကြောင်းမျိုးလည်းကျင်းအကုသိုလ်ကျင်းမယ်မဖြစ်ဘူးလို့ဒါမှန်နိုင်ဘူးအခုဘဝမဖြစ်တဲ့နောက်ဘဝတွေကြောင့်ဒီလိုပြောနိုင်မှုဖြစ်မှာအဲဒါဖြစ်တော့အဲ့ဒီအကုသိုလ်ရာကျိုးပေးလို့ရှိရင်ရဲရကြနိုင်တဲ့ပြောတဲ့စိတ်ဓာတ်တွေလိုလည်းငါပြတ်လို့ဖြစ်နေနေရဒီလိုပါရောက်ပြီးတော့ပါနိုင် ပြိဿာနေပြင်းနေလည်းပဲကုနွားတွေကျွဲရအောင်ပြိဿာနေဆက်ရှိတာပဲသူမှာတော့မြင်ရတဲ့အတ္တဝါတွေသိသိကြီးကြီးဘုံလုံးပြိဿာနေခေါ်တယ်ဘုံမှာအသေးသေးတွေပါပြိဿာနေကိုဒီထဲကအတ္တဝါတွေရှိတယ်ဆင်းရဲကြပါအာကွန်ပြီးစောင့်ကြောက်ပြုပြုနေရနေရပတ်ပြပြီးတော့စားတော့ကြတာပဲမနာကြောက်ကြတော့လူကြီးလောကမှာတော့စောင့်ကြောက်တဲ့ပြည်နေကြတာရှိတယ်ဒါတောင်မှ တောင်းလျှောက်ပြည့်နေတဲ့အခါကျရင်ဒီကကြာသားလို့အင်္ဂလိပ်ဒီဒီရသဘာဝမှာအင်္ဂလိပ်ကြတာတွေသုတ်ပါပြီးတော့သွားတဲ့ဒီမှာကြတာတွေကလည်းလိုက်လာတော့မရောက်သေးဘူးစောင့်ကြောက်တယ်ဘာမှမရှိဘူးအဲဒီလိုက်တာမှဒီတော့သိုးပေါ့တော့ကြောက်ကြောက်ကောင်းတာပဲစောင့်ကြောက်မရှိလို့ရှိရင် ကြောက်ကြနာကောင်းသူကောင်းကြောက်တွေရှိလို့ဒီဆင်းရဲကြည့်ရအဲဒိဋ္ဌံပုံနေဆိုတာလည်းစောက်ကြောက်ကြည့်မှာတော့အဲကိုယ်ရနိုင်တဲ့ကောင်းများတိုက်ကြတာပဲဘယ်လိုမှလာပြီးသုံးမမယ်ဘူးဟောရီကျွဲရီတို့ပဲနိုင်ငံနိုင်ငံနှိမ့်ဆက်တယ်အဲစားရတဲ့ကောင်းတွေကြတော့နေရာနေရာဖန်စားရတာပဲဒီရတာတော်တယ်နေရာနေရာဖန်ပြီးတော့စားရအဲဒုက္ခကြီးရောက်အဲဒီဆင်းရဲကြီးဒီဘုံလောက ။ဒါလည်းပဲဆင်းရဲတဲ့ဘဝတွေရောက်နေတဲ့ပုဂ္ဂိုလ်ဆင်းရဲတာလည်းနာဘုံလောကတွေလည်းပဲခုနပြောတဲ့ကတိကံဆင်းရဲတယ်ရှိတယ်။အဲဒါကြီးလည်းကြောက်ကြပါပဲ။အဲဒီလိုဆင်းရဲမျိုးတွေသိအောင်ကြားထုတ်ကြ။ကြားထုတ်လို့အရိယာမင်းညာရောက်သွားမယ်ဆိုရင်အဲဒီဆင်းရဲတွေအားလည်းငြိမ့်သွားတယ်။ဒါကြားတယ်။အခု အဲဒီလိုတရားသူမရတဲ့ပုဂ္ဂိုလ်တွေကသိကြဖြစ်တယ်မကောင်းဘူးသိကြအဲဒီမိသားရမင်းကြီးနဲ့တကွသသိန်းသောအဲသသိန်းသသိန်းတောင်းသောပုဂ္ဂိုလ်တွေကသောတာပန်ဒီပုဂ္ဂိုလ်တွေကဘယ်လိုမှမကြတော့အဲသူကဘုရားတရားတွေတဲ့တော့သူမျိုးမိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်တွေဘယ်လိုကတော့ဘုရုံးမကောင်းမှုတွေအတူတရားတွေရတယ်သူတို့ဝေးပါတယ်ဗျာ။ဒါကြောင့်အဲဒီရောက်ကြည့်ကြတယ်ရှင်းတယ် အဲဒီသိတာတွေကိုသူကညာပြေဝေတာဟာတဲ့ညာတိထဲမှာဆွေမျိုးတို့ရဲ့အင့်ကိုကြားရတာပဲဆွေမျိုးသိတာတွေကျောင်းကြီးတွေဒီလိုပြုလုပ်ကောင်းညာပြေရတယ်လို့ပြောကြားကြားတဲ့အတွက်ဘုရားသာသနာဝင်ပုဂ္ဂိုလ်တွေကအဲဒီလိုပဲပြုလုပ်ကောင်းမှုတွေညာပြေဝေနေကြဝေဒနာပူဇာသကတာဥလာရဝေဒနာံပိတာတို့အားပူဇာသနာသိခြင်းပူဇော်ခြင်းကိုလည်း ဘူလာရာကြည့်ကြတော့ပေတဲ့ဘူလာသာနာတိရင်ဆိုရင်ကိုလည်းတရားပြုရပေသည်အဲဒီလိုပြောရင်ညာပြုရတဲ့တဲ့သင်္ကညာတိဖြစ်တဲ့ဒိဋ္ဌာပြာနာတိရင်အမြင့်အမြတ်ပူဇော်ခြင်းပဲတရားတော်ဆောင်းတဲ့တောင်းတဲ့သိညာမဟုတ်ဘူးတဲ့အဲဘိုးမပြတ်နိုင်အောင်ဒိဋ္ဌာတွေမှာသူသက်ပါလို့သုံးလို့စားလို့မကုန်အောင်နာတိရင်ရရရသွားတော့ အဲဒါအနိနာကြီးရဲ့ပူဇော်တာပဲရှင်းရောက်လိုက်တာပဲသလေသာဘိက္ခုနာမနုဘိနာဘိက္ခုနာသာယနောအာရိသလသွန်အားကောနုဘိနာပိတုအပ္ပိအဲဒီကသံဃာတော်ကြီးဘုံကလည်းတော့သံဃာတော်ကြီးဆုံးဖို့နေရသံဃာမရတော့အဲဒီဆုံးဖို့ပြုပြီးတော့အဲဒီရှင်ရဲ့ပြည့်ခြင်းဘောအရှင်ရဲ့ပြည့်ခြင်းသာလောင်ပြည့်ပြီးကြတာသမ်းသာခြင်းအစကြရကျိုးတွေကြတာသွန်အားတွေ သင်္စဉ်သက်ကြည်သွားဖို့သင်္စဉ်အများနဲ့ပြည့်စုံသွားဖို့ရပြတာပဲတဲ့သုံးတခါစားလို့ရှိရင်အဲကိုညက်ပြောင်းနေတယ်ဆိုတာကိုအဲဒီရက်လောက်ကတော့ဒီကြားနေပါရဲ့ဒီရက်လောက်ဆိုရင်လည်းဒီလိုရမှာပါပဲအဲဒါအခါစားလိုက်ရင်တော့တော်တော်အများပြည့်တယ်အဲဒီခွန်အားကြီးသံဃာတော်ပြုခြင်းတွေကပြီးသွားတယ်ဒါကြောင့်ဒုံမေဤပုံညာမသုဒ္ဒနာပဒါဒုံမေဤ

သိကြတယ်အကြောင်းပြုပြီးတော့သံဝေကသိကြတယ်သံဃာသိနေတယ်သိကြတယ်သိကြတယ်အဲ့ဒါကပြလက်တဲ့ကလေးကအဲ့ဒီရှင်ကဘယ်တော့ကြာလာပြင်မှာမသိဘူးဘယ်တော့ကြာလက်တဲ့ကလေးကမစားမတော့လာရရတာကြားလက်တဲ့ရောက်အဲကြားရင်ကြားကြီးပဲဒီသိနေမကောင်းတန်းလည်းမကောင်းကြားကြီးအဲဒီမစားမလို့လည်းဒုက္ခတွေရောက်